ဒီနေ့ဘုန်းကြီးတို့2020ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့ညနေ9နာရီချိန်ဒီဆောင်ရစကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကပ္ပဏလမ်းစဉ်ပိုင်းခွန်ဆက်ခွန်အသိဉာဏ်သဘောတရားရေးရာပိုင်းရောက်နေမှာဓမ္မနုပဒနာဘုန်းကြီးတို့သင်ကြားပေးတယ်ဒီနမနုပဒနာတွေမှာပဲနိဗ္ဗာန်ရှုမှတ်ပုံဒီဘုန်းကြီးတို့ပြောနေတယ်ဘုနော် မနေရနိဗ္ဗာန်ရှုမှတ်တဲ့ဤတွေထဲမှာကာမိဆန္ဒနိဗ္ဗာန်ပြီးတော့ဖြာဝရနိဗ္ဗာန်ဌိနမိတာနိဗ္ဗာန်အဲဒီကြောင်းရာတွေခေါင်းပြောခဲ့တယ်အဲဌိနမိတာနိဗ္ဗာန်ရှုမှတ်တဲ့ဤနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မနေရပြောတဲ့ခါမှာဝိတုကြောင့်လေးတစ်ခုနဲ့ပြောခဲ့တော့ပေါ့နော်အဲကြောင်းလေးဘုန်းကြီးမနေရခက်သက်သက်ပြောတော့ဒီကြောင်းရာလေးခုထပ်ပြီးတော့ပြောပါ ဒီထိနတရားအထုတ်ပြီဆိုရင်တော့ဘယ်ပုဂ္ဂိုလ်မဆိုဘူးရှင်လူဖြစ်ဖြစ်ယံဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲအထောအထုတ်ကိုယ်တဏ္ဍာမှာဒီနိဝရဏတရားတွေဝင်နေပြအထုတ်ကစားတော့မစိတ်အောင်နဲ့မကတ်သွေးရတော့နိဝရဏအကုန်ဝင်တာကာမိသနာနိဝရဏဝင်မယ်ဖြာဝရနိဝရဏလည်းဝင်မယ်နိဝရဏတွေဒါတွေနဲ့ပဲဘုန်းကြီးတို့နဗန်းလုံးနဲ့လုံးချရရင်အဲ့လိုဝင်နေတာများတယ်ဝင်နေတာများဒါကိုနိုင်အောင်ရှုမှတ်ဖို့ပေါ့လေ နိုင်အောင်ရှုမှတ်ဖို့လိုတယ်အဲ့လိုနိုင်အောင်ရှုမှတ်တဲ့အခါမှာဘုန်းကြီးတို့စိတ်ဝင်စားပေးရဖြစ်အောင်မနေ့ကအကြောင်းအရာလေးတစ်ခုအခြေခံပြောတယ်ပေါ့နော်ဟိုတောင်းနေတာမှာရှိတဲ့နတ်တွေတရားမင်းဥဆောင်ပြီးတော့ဖရာထံသွားပြီးတော့မေကွန်လေးရမေးတယ်ပေါ့အဲ့ဒီတည်းမှာဘုန်းကြီးတို့ကာမေသနာနိဝရဏတို့နာမိတာနိဝရဏအစရှိတဲ့ဒီနိဝရဏတွေဖြစ်အောင်ပေါ့လေ လောက်တဲ့နီးလေးတွေအဲ့တော့ဘာကြောင့်ဒီနိဝရဏတွေပေးရတယ်လဲဆိုတာလေးတွေအဲ့ဒါလေးတွေကိုနားလေစေကျွန်တော်မနေ့ဝတ္ထုကြောင်းပြောခဲ့တော့အလူဒါနာထဲမှာဘယ်လူဒါနာကအမြတ်ဆုံးပဲနော်အတရားလူကအမြတ်ဆုံးပဲဆိုတာဖြေပါရတာတွေမှာဘယ်ရတာ အမြတ်ဆုံးလဲဆိုတရားရတာပေါ့နော်တရားရတာအမြတ်ဆုံးသိဖို့ဆိုရင်နေရဌိနမိတာတွေဝင်နေမယ်ငိုက်နေမယ်ဆိုရင်တော့ဘယ်နှမတရားမရနိုင် အိတ်ချင်တဲ့ရတာတော့သိမှာပေါ့တရားရတာတော့မသိနိုင်နော်ဒါကြောင့်ဌိနမိတ်တာအများဆုံးအပြင်ဒီဌိနမိတ်တာတွေလည်းတရားတော့ကစားဝင်လာပဲတမာရီမရဘူးဩဒိဇာကုက္ကုစာတွေလည်းဝင်လာပဲဒီနိဝရတွေမျိုးစုံဝင်လာကာမိသနာနိဝရဗျာပနာနိဝရဒါတွေလည်းမဝင်ပါနဲ့လို့ပြောလို့မရဘူးမဆိုင်တဲ့အာရုံနဲ့ဘုန်းကြီးတို့မကတ်တဲ့ရတော့ဒီနိဝရဏတွေမျိုးစုံတစ်ခုတစ်ခုတစ်ခုတစ်ခုဝင်နေပါပဲနော်ဒါကြောင့်မို့ ဒီတရားရစာသိခြင်းတော့ခုနကဒီဌိနမိတာနိဝနာတွေကိုကင်းသွားအောင်ရှုနေရတယ်။နိဝနာတွေကင်းမှစိတ်ကစင်ကြယ်မဲ့စိတ်စင်ကြယ်မှခုနကအသိဉာဏ်နဲ့ဖြစ်တာကိုအကြောင်းမြတ်စွာဘုရားအရာတာတွေမှာဘယ်ရတာအကောင်းဆုံးလဲတရားမင်းတရားရတာအကောင်းဆုံးပဲဒါဖြစ်ပါနောက်တစ်ခုကတော့ဗာလေမြတ်စွာဘုရား ပျော်စရာထဲမှာဘယ်ပျော်စရာအာယုံကအကောင်းဆုံးလဲဆိုတရားနဲ့ပြောရတာကောင်းတာပေါ့နော်။ကျန်တဲ့အပြောအောင်တွေကတော့ဒီပစ္စည်းပစ္စည်းရှားတာတို့အဖော်ရှားတော့ဖော်နဲ့ပြောတော့ဖော်ရှားတော့ခုဒီတရားနဲ့ပြောတဲ့ပုဂ္ဂပုဂ္ဂတရားနဲ့ပြောတဲ့ကိစ္စတော့ဘာဖော်မှမလို့ဘာပစ္စည်းမှမလို့ကိုယ့်ကိုယ်တစ်ပါးနဲ့တယောက်တည်းနဲ့ပြောနိုင်တယ်။ဒါကိုပြောပါတယ်။နောက်ဆုံးမေကုံပေါ့ဒါတော့ကာမိသန္တာဒီဝနာပတ်သက်ပါတယ်။မြတ်စွာဘုရား တမင်မှုနှစ်သက်မှုကာမိဆန္ဒနေကိုနောက်တဏှာကုံသွားတာဟာအကောင်းဆုံးလို့ဆိုပါတယ်။ဘာကြောင့်မို့လဲလို့မေးတော့နော်။အဲ့ဒီအာယုန်နေမှာမှာဆွဲလမ်းမှုတွေ့တာမှမရှိအောင်ဒါမှတ်ရတော့ပေါ့ဗျာ။ဒါတွေမှတ်လိုက်တော့ကဆင်းရဲဒုက္ခဆိုတာမလာဘူးပေါ့။တကယ်လို့ဘုန်းကြီးကဒါတွေပေါ်မှာအသာရနေမှာနှစ်သက်နေမှာဆိုရင်ဒီပေါ်မှာနောက်ကဘာကြီးလာမလဲ။ဒီဒုက္ခတွေ လာတော့တာပေါ့ဒုက္ခဒေါမနတဥပါယတဒီဟာတွေလာတာပဲဒီဟာတွေဖြစ်လာရင်ဒီဘဝလည်းဆင်းရဲတယ်နောက်ဘဝလည်းဆင်းရဲတယ်ဒါကြောင့်မို့အဲ့ဒီပုံမှာဒါယာတမစ်ကာမေဆန္ဒနိဝရဏပေါ်လာရင်လည်းဒါတွေကိုလည်းရှုမှတ်ရတယ်ရှုမှတ်တာတတိညာနဲ့ရှုမှတ်တယ်ပျောက်တော့ရှုမှတ်တယ်အဲ့တော့ကာမေဆန္ဒနိဝရဏမဖြစ်တာဖြစ်တာဒါလေးတွေကိုနိဝရဏရှုမှတ်တဲ့နည်းကိုပြောသွားတယ်ပေါ့ ကိုယ်စိတ်ထဲမှာကာမိဆန္ဒနိဝရဏဖြစ်မဖြစ်စဉ်းကျင်စဉ်းစားကြည့်ပါလေဖြစ်တယ်ဆိုတော့တတိလွတ်နေဖြစ်တော့ဗောဗျာဘုန်းကြီးပေါ့တတိလေးနဲ့ညာလေးနဲ့ရှုမှတ်နေတော့ဒီကာမိဆန္ဒနိဝရဏမဖြစ်ဘူးဒါပြောသွားတာနော်ဒီတော့အကြောင်းနဲ့အကျိုးပေါ့ရှုမှတ်နေရင်တတိနဲ့ညာကရှုမှတ်ခြင်းအကြောင်းပဲပျောက်ခြင်းကာမိဆန္ဒနိဝရဏပျောက်သွားမှာပဲမရှုမှတ်ရင်တော့ကာမိဆန္ဒနိဝရဏဖြစ်မှာပဲမရှုမှတ်ရင်တော့အာယောနိတော်မတိကတော့ကောတယ် အာယောနိတော်မနတိကတော့အကြောင်းကိုနိဝရဏဖြစ်မယ်ရှုမှတ်တရင်ရှုမှတ်တယ်ဆိုတော့ယောနိတော်မနတိကဘာနဲ့ရှုရလဲတတိနဲ့ညာနဲ့ဘလောက်ထိရှုရမလဲပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ဒီလောက်ထိရှုရမယ်အဲ့လိုရှုမှတ်တရင်တော့ခွန်ကြီးတို့ဒီကာမေဆန္ဒနိဝရဏပေါ်ပြီးပြောဖြစ်ပြီးပြထားတယ်မြင်နိုင်တော့ဗောဗျာအဲ့ဒီလိုကာမေဆန္ဒနိဝရဏပျောက်သွားရှုနိုင်တော့ကိုယ်စိတ်ထဲမှာနော်ပူရာတွေဆင်းရဲတာတွေဒါတွေမရှိတော့ဘူးဗျာအဲ့ဒီလိုနဲ့ မြတ်စွာဘုရားတရားမင်းမှုရှိတဲ့နတ်တွေကိုဟောပါတယ်ဒီဟောတဲ့အခါကျဒီမှာဗာလေးပြောချင်တာလေဆိုခွန်ကြီးတို့နောက်ဆုံးပိုက်လေးလည်းကောင်းပါဒီကာမိသန္တာနိဝရဏကင်းတာတော့ခွန်ကြီးတို့ဖျားရနာမှာကင်းတာပေါ့ဗျာခွန်ကြီးတို့တွေကတော့ရှုမှတ်တဲ့ခိုက်တံမညာဖွညာရရင်တော့ကင်းသွားမှာပေါ့အဲ့ဒီမှာဖះကဖြေချပြန်တော့ပဲတရားမင်းကရှောက်ပါတယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့တိပိတာတန်ဃာတွေ တရားအလှဒီလိုတရားဟောပြီးတယ်တရားထုတ်ပြီးတယ်တရားကျင့်ပြီးတယ်တရားနဲ့ပတ်သက်တဲ့ကုသိုလ်တွေပြုပြီးတယ်ပြုပြီးတယ်နဲ့တပည့်တော်တို့အမျှပေးဝေပေးဖို့မိန့်တော်မူပါဗျာလျှောက်ထားပြီးကြားမှုရှိတဲ့ကြားမင်းမှုရှိတဲ့နတ်တွေပြန်သွားကြတယ်သူတို့ကညာပိုင်းလာကြတော့ညာပိုင်းဟောတာမြတ်စွာဘုရားမနဲ့ရောက်တဲ့ခါနန်းနဲ့ရောက်တဲ့ခါရဟန်းတန်ဃာတွေခေါ်ခေါ်ပြီးတော့ညကတရားမင်းမေးတဲ့ဖြေတဲ့တရားတွေပြန်ခေါ်ပါတယ် ဟောပြနောက်ပိုင်းမှာမြတ်စွာဘုရားရဟန်းတော်တွေမိန့်ပါတယ်ရဟန်းတို့သင်တို့ကဒီနေ့ကစပြီးတရားဟောပြီးတဲ့အခါဖြစ်ဖြစ်တရားနာပြီးတဲ့အခါဖြစ်ဖြစ်တရားရှုမှတ်ပွားများပြီးတဲ့အခါဖြစ်ဖြစ်တရားနဲ့ပတ်သက်တဲ့ကုသိုလ်တွေပြုလုပ်ပြီးတဲ့အခါမှာ လူနာပြမတတ်တော်မျှပေးဝေပေးရမယ်အဲအဲ့ဒါလေးကပြောချင်တာဗာလဲဆိုတခါတည်းလေးအမျှပေးဝေတဲ့နေရာမှာကိုမိပါတို့ကိုဆရာသမားတို့မကောင်းတဲ့ဘုံဘဝရောက်လို့မျှပေးဝေတာမဟုတ်ဘူးเนาะအဲ့ဒါမှတ်တာ ကုသိုလ်ကောင်းမှုပြုလို့မျှပေးတယ်ကောင်းတဲ့ဘုံကလည်းမျှပေးဝင်လို့ရဒီမှာကြည့်လိုက်ဒီတရားမင်းကိုယ်တိုင်တောင်းဆိုသွားတာဒီပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေလည်းမျှပေးဝင်ဖို့ဒါကြောင့်ဘုန်းကြီးတို့ကုသိုလ်ကောင်းမှုပြုလုပ်ပြီးတိုင်းပြုလုပ်ပြီးတိုင်းဒါလည်းအမျှပေးဝေဖို့တတိယနော်အဲ့လိုသူတို့ကအမျှပေးဝေတာဝမ်းမြောက်တာတာတို့ခေါ်လို့ရှင်သူတို့အတွက်ကြိုးဖြတ်သွားကိုယ်အတွက်ကုသိုလ်တွေလည်းပိုတိုးပွားသွားတော့အာပြောချင်တာနော်ဒီနေ့ဗာဆက်ပြောချင်တာလဲဆိုဘုန်းကြီးတို့ နေ့ကအဲဒါကာမေသနာနိဝရဏဗျာဝရနိဝရဏဌိနမိတနိဝရဏဒီအောင်ရှုမှတ်တန်ဒီပြောပြီးသွားပြီဒီနေ့ဗာပြောချင်တာလဲဆိုဘာကြံသေးလဲဆိုတော့ဥဒိစာနဲ့ကုတ်ကုစာပေါ့ဗျာဒီနိဝရဏရှုမှတ်တန်ဒီပြောမယ်နော်အဲ့တော့ဒီနိဝရဏရှုမှတ်တန်ဒီကိုဘုန်းကြီးတို့ပြန်ပြောင်းကြည့်လိုက်နော်သူကဗာဖះဗာမိတ်တာလဲဆိုဒီကုသန္တမှာနိဝရဏကာမေသနာကာမေသနာပြတော့ကု ဩရိစနဲ့ကိုယ်ကိုစာဒီနဲ့ပြောချင်တာကိုယ်စိတ်ကိုယ်တဏ္ဍာမှာကိုယ်စိတ်ထဲမှာဩရိစဖြစ်မဖြစ်ကိုယ်ဥစာဖြစ်မဖြစ်ပြန်ကြည့်ရဖြစ်နေရင်ဒါတတိလွန်နေဖြစ်မှာပဲအာယောနိတော်မလီကာလာကြောင့်ဩရိစကိုယ်ကိုစာဖြစ်တာဘုန်းကြီးတို့ကတတိနဲ့ညာနဲ့ရှုမှတ်နေမှဆိုရင်ယောနိတော်မလီကာရဲ့ပျောက်သွားအောင်လို့ရှုရတော့ဘောနော်ဒီကတင်းတင်းချင်းရှုရတယ်ချက်ချင်းကြီးတော့ဒီပြန်လွန်မှုတွေအကောင်းနေတော့ချက်ချင်းမပျောက် တင်းတင်းရရှုမှတ်လိုက်ရင်တော့ဒီပြန်လွင်မှုတွေပူပါမှုတွေပျောက်သွားပါတယ်အဲ့လောက်ထိရှုရမှာတကယ်လို့ဘုန်းကြီးတို့အဲ့ဒီနေရာတွေမရှုဘူးဆိုရင်ဘာဘာနဲ့တူလဲဆိုတော့ဒီပြန်လွင်မှုတို့ပူပါမှုတို့ဆိုတော့ကြုံနဲ့တူတယ်ပြန်လွင်မှုတွေပူပါမှုတွေကိုယ်တဏ္ဍာမှာဖြစ်နေဘာနဲ့တူလဲဆိုကြုံနဲ့ကြုံဟာသူ့မှာဘာအခွင့်အရေးမှမရှိဘူး နော်ပြန်လွင်ပူပေါင်းမှုဖြစ်နေတဲ့ခွင့်ရမှာဘာခွင့်ရမှာမရှိတော့ဘာမှခံခံစားမှုမရှိဘူးသူမပိုင်ဘူးလေသူကိုသူစိတ်ဟုတ်လားသူပိုင်ရှင်ရင်ခက်တော့မှာပေါ့ဗျာရှင်ဆိုတော့ခုခေတ်ကတော့ဂျုံစနစ်တွေပျောက်သလောက်ဖြစ်နေပါဟိုအရင်တော့ဒီဂျုံတွေကရှိခဲ့တော့ရှိခဲ့တော့ဒီဂျုံဟာသူ့တခင်ပဲပိုင်တယ်သူ့မှာဘာမှပိုင်ဆိုင်မှုမရှိဘူးစာရတောက်တာနေတာထိုင်တာ အကုန်လုံးသခင်ပဲပိုင်ဆိုင်တယ်အဲတော့သူ့မှာဘာခွင့်ရမှမရှိသလိုပဲဒီဥဒိစ္စကိုယ်ဥစ္စာဖြစ်နေတဲ့ပုဂ္ဂိုလ်ကလည်းဥဒိစ္စတွေဖြစ်နေမယ်ကိုယ်ဥစ္စာဖြစ်နေဘာတရားမှရဖို့အခွင့်ရမရှိဘူးဒါဥမှပေးတာအကြောင်းဘုန်းကြီးတို့ကတရားရခြင်းဟိုနော်ကျုံဖြစ်ကလွတ်မြောက်သွားရင်စိတ်ချမ်းသာလွတ်လပ်မှုရှိသလိုပူပန်မှုပြန့်လွင့်မှုတွေပြန့်လွင့်မှုပူပန်မှုတွေဒါတွေကရတောင်းကင်းတောင်းလို့ ဒါကတော့အမှတ်ရှိနေအောင်နဲ့ကတ်တောင်ရှုမှတ်မှကင်းပါတယ်ဟိုလိုကတော့မကတ်မကတ်ဘူးအဲ့ဒါလေးလည်းမှတ်ထားဖို့နောက်တစ်ခုကတော့ဘာလဲဆိုတော့ဝိသိကိစ္စပေါ့ဝိသိကိစ္စဆိုယုံမတန်တရားရှိတာပါပဲဘုန်းကြီးတို့ဒီရှုမှတ်နေတဲ့တရားတွေပေါ်မှာပေါ့ယုံမတန်တရားတွေရှိနေတယ်ဘယ်နည်းနဲ့မှတရားမရနိုင်ဘူးပေါ့ဗျတရားတွေပေါ်မှာတန်တရားရှိမယ်ဖျားပေါ်တန်တရားရှိမယ်အဲ့ဒါမျိုးပေါ့ နီးမှန်လမ်းမှပြနေတော့ဒါတန်တရားမရှိဘဲနဲ့ဘုန်းကြီးတို့တင်းတင်းရင်းလုပ်ဖို့ရှိလိုတာပေါ့ဗျာနီးမှန်လမ်းမှပြနေတာကြီးကိုတန်တရားနဲ့တွေးနေမယ်စဉ်းစားနေမယ်ဆိုမလုပ်တော့ဘူးဗျာမလုပ်တော့လည်းဘာတရားမှမရဘူးပေါ့ဒါကိုပြောပါတယ်ပြန်လွင်တဲ့ဒီယုံမတန်တရားရှိတဲ့ပုံကတော့လမ်းစုံလမ်းကွာရောက်နေတဲ့ပုံကုံမျိုးဖြစ်တယ်အဲလိုဥပမာလေးပေးတာရှင်းတော့ဥပမာပါပဲဂုံတဲ့တယောက်က တခြားမြို့ရွာမှာပစ္စည်းဝယ်ဖို့ငွေတို့ပိုက်ပြီးသွားတယ်ပေါ့အရင်ကတော့ဒီလိုသွားရလာရင်လည်းလည်းအဆင်မပြေတဲ့ခါကျတော့လမ်းလျှောက်သွားတဲ့သဘောပါပဲသွားတော့လူစိုးတွေကတွေ့တော့နောက်ကလိုက်တယ်လိုက်တော့သူကလည်းရှေ့ကနေခတ်သွက်သွက်သွားပြေးပေါ့ခတ်သွက်သွက်သွားတယ်လူစိုးလည်းနောက်ကလည်းတလည်းစားလိုက်ပေါ့လိုက်တဲ့ချိန်မှာလမ်းစုံလမ်းကွာရောက်သွားတဲ့အခါကိုက လမ်းတစ်ခုကိုရွေးချယ်ပြီးသွားမှာဒါပေမဲ့သူကလည်းမရောက်ဘူးတဲ့လမ်းဖြစ်တော့ဟိုလမ်းသွားလို့ဒီလမ်းသွားလို့ခြိတုံချတုံပြတ်တော့ဖြစ်နေတော့နောက်ကလူဆိုးတွေကမိလာပြီဟိုလားပစ္စည်းလည်းယူလူလည်းတက်ကအဲ့လိုမျိုးကြုံရတယ်လို့ပေါ့နော်တရားထုတ်တဲ့ခါကျတော့ကိုရထားတဲ့အသိဉာဏ်တွေပျောက်ပြတ်သွားတယ်ဗျတရားပေါ်မှာတန်တရားဝင်လာမယ်ဆရာပေါ်မှာတန်တရားဝင်လာမယ်သီလပေါ်မှာတန်တရားဝင်လာမယ် ဟောတရားတွေဆိုဟုတ်မှာဟုတ်ရလားအကြောင်းကျိုးတရားတွေဆိုဟုတ်မှာဟုတ်မလားဒီလိုတန်ရဝင်လာတတ်တယ်ဝင်လာရင်လည်းကိုယ်စိတ်ထဲမှာဝိသိကိစ္စဖြစ်မှန်းသိတတိနဲ့ညာနဲ့စောင့်ကြည့်ရတတိလွတ်နေတော့တွေးနေမှာတတိညာလွတ်နေတော့နော်တတိလည်းပါတယ်နော်ညာလည်းပါတယ်နော်အခုတရားတွေကသူကညာညာဘိုင်းတွေရောက်လာတတိနဲ့ညာနဲ့ရှုမှတဲ့ဘိုင်းဘလောက်တွေရှုမှမလဲဆိုဒီတရားတွေပေါ်ပြီးပြောက်ဖြစ်ပြီးပြတ်တော့မြင်အောင်ရှုအောင်အ ਨੇ စွာတော့မြင်အောင်ရှုအောင်ညာဘိုင်းရောက်လာ ခါတိုင်းလိုဒါလေးတို့သိနေအောင်မလုံလောက်ဘူးဒီနိဝရဏကိုရပ်တော့ပြတ်တော့ပျောက်တော့မှအဲ့ဒီကြမှာဒီတန်ရာတွေပျောက်တော့ဒါကြောင့်မို့မြတ်စွာဘုရားကဝိသိကိစ္စဖြစ်နေတဲ့ဝိသိကိစ္စဖြစ်မှန်းလည်းသိရမယ်။ဘာကြောင့်မို့ဖြစ်လဲတတိညာလွတ်နေလို့တတိလွတ်နေလို့ဝိသိကိစ္စဖြစ်တော့ပေါ့။တတိလွတ်နေရင်အကြောင်းအာယောနိတော်မူတဲ့ကရဒါဝိသိကိစ္စဖြစ်ခြင်းအကြောင်းပဲ။အဲတော့တတိလွတ်နေတော့ဝိသိကိစ္စဖြစ်မှာ။ဒီ ဝိသိကိစ္စပြောက်သွားဘယ်လိုလုပ်မလဲတတိနဲ့ညာနဲ့ရှုမှတ်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဟောရှုမှတ်တဲ့တတိနဲ့ညာနဲ့အကြောင်းဒါယောနိတော်မနိတိကတော့ပေါ့တတိဝိသိကိစ္စပြောက်သွားတာလည်းတွေ့မတာအကျိုးပေါ့အဲ့တော့ဝိသိကိစ္စဖြစ်ခြင်းရဲ့အကြောင်းကိုလည်းသိရမယ်ဝိသိကိစ္စပျောက်ချင်းတာပျောက်တာကိုလည်းသိရမယ်ဒါကတော့ရှုမှတ်နေသူကသူလိုလိုသိသွားပါတယ်နော် ဝိသေကိစ္စတတိညာနဲ့ရှုမှတ်နေတဲ့စိတ်လေးကပျောက်သွားတယ်ဝိသေကိစ္စလည်းပျောက်သွားတယ်နောက်ကစိတ်လေးတစ်ခုနဲ့ပြန်မြန်တယ်အဲ့လိုကြည့်ပေးရအောင်အဲ့လိုမျိုးမကြမကြကြည့်ပေးရမှာပေါ့နော်ဘုန်းကြီးတို့ဒီတရားထုတ်တဲ့ခါကျတော့ကုသိုလ်စေအာကုသိုလ်စေပေါ့နော်။ဗျာဂရစေကရိယာစေကြာတော့ရှုစေမလို့များတဲ့ကုသိုလ်စေအာကုသိုလ်စေဖြစ်များတော့ဒါကိုပြောကြတော့စိတ်ဆိုတာ ခုနနိဝရဏတရားတွေဆိုအကုသိုလ်စိတ်တွေပေါ့ဗျာကုသိုလ်ဖြစ်ခြင်းဖြစ်မယ်အကုသိုလ်ဖြစ်ခြင်းဖြစ်နေမယ်ကုသိုလ်ဖြစ်ရင် အကုသိုလ်စိတ်ကမဝင်ဘူးအကုသိုလ်ဖြစ်ရင်ကုသိုလ်စိတ်ကမဝင်ဘူးသူတို့နှစ်ခုကပြိုင်ပြီးဘယ်တော့မှမဖြစ်ဘူးပေါ့ဗျာရှုမှတ်တဲ့တတိပညာမြဲနေတော့နိဝရဏဆိုတဲ့အကုသိုလ်စိတ်တရားမဝင်ဘူးပေါ့မမြဲသေးရင်တော့ရှုမှတ်တဲ့အာယုံမှာဒီတတိလေးကမမြဲသေးရင်တော့နိဝရဏတွေဝင်နေမှာပါပဲ ဝင်လာလိုက်ရှုလိုက်ဝင်လာလိုက်ရှုလိုက်ဝင်လာလိုက်ရှုလိုက်ဒီလိုပဲမှတ်စိနာမကတ်ခင်တော့လုံးချလိုက်နေမှာပဲဒါကသဘာဝပဲလူတိုင်းဖြစ်တာပဲအဲ့ဒါတကယ်အထုတ်ခုမှ နားလေတယ်အမထုတ်ခုသေးရင်တော့ဒါနာလေးပြုလိုက်ဟိုစိလေးကငြိမ်းချမ်းနေတာပဲဒီလာလေးဆောက်တည်လိုက်ဖျားလေးရှိခုံလိုက်ပြီးပဋ္ဌာန်းလေးယူလိုက်ဟာဒီလိုလုပ်နေကိုယ်စိတ်ကဒီအကုသိုလ်စိတ်တွေမဖြစ်ဘူးလို့ထင်တာဗျာနော် အဲအဲ့ဒီလိုကိုယ်အိမ်ကိုနေတယ်ဘုန်းကြီးတွေလည်းကိုယ်เจ้าကိုနေတယ်တရားနဲ့အာမထုတ်ပါနဲ့အဲ့ဒီခါကျအိုးငါမှဘာစိတ်မှမဖြစ်ပါဘူးငါအကုသို့ဘာမှဖြစ်ပါဘူးဒီလိုထင်တယ်တချို့ကြအဲ့ဒီလိုတရားထုတ်တယ်ပေါ့ဗျာเจ้าရောက်လာလို့ဘုန်းကြီးတို့တရားစခန်းနေပါလေဆိုတချို့ယောဂီတွေကရှောက်တတ်ပါတပည့်တော်ဗျာတဲ့အိမ်မှာနေကစိတ်ကအမြဲတမ်းကောင်းနေတယ်လို့တပည့်တော်ထင်ခဲ့တာဗျာတဲ့ ကိုယ်စိတ်တရားတွေချိန်မှာခုနလိုဒါနာလေးလှုပ်လိုက်သီလလေးလှုပ်လိုက်ဟိုဘုရားရှိခိုးလိုက်ပဋ္ဌာန်းလေးယူလိုက်ဒီလိုနေတာစိတ်ကိုသေချာမှမကြည့်ပြတ်တော့ဒီလိုစိတ်ကအများရန်ကောင်းနေလို့ထင်တာဗျာတရားထုတ်လိုက်မှမကောင်းတဲ့စိတ်တွေတကူပြီးတကူတကူပြီးတကူတကူပြီးတကူမပြတ်ကိုဝင်နေတာပဲဗျာတဲ့အဲတော့တပည့်တော်စိတ်ထဲမှာအဲ့ကြောင်မှသိတယ်ဗျာတဲ့စိတ်ကလည်းကုသိုလ် မဖြစ်ဘဲနဲ့အကုသိုလ်ကြီးဖြစ်နေပါလားဒါမျိုးဖြစ်နေရှုမှန်ရတာသိလိုက်မယ်နော်တခါလေးလုံးလားတရားရှုမှန်ရှုမှန်နေဟိုကိုယ့်တော်ကိုယ့်ကိုယ်တော်မှာစိတ်ပြည့်စင်လို့ဖြစ်လာဟောငါကလည်းတရားရှုမှတ်တယ်ဆိုမှမကောင်းတဲ့စိတ်တွေကလည်းတစ်ခုတစ်ခုတစ်ခုတစ်ခုပေါ့နော်ကောင်းတာဘုံဖြစ်အဲ့ဒါလည်းသိတာဗျမကောင်းတဲ့စီကိုသိလိုက်တဲ့အတိလေးဟာတတိခေါ်တယ်တတိတို့ညာဒါလေးကပေါ်ပြီးပြောင်းဖြစ်ပြီးပြက်သိအောင်သိမယ်ဆိုရင်ဒါကုသိုလ်ပဲဗျ ကုသိုလ်အကုသိုလ်ကုသိုလ်နဲ့အဲ့လိုတိုက်ပွဲဝင်ရတာပဲကုသိုလ်နဲ့အကုသိုလ်တွေနဲ့တော့ကုသိုလ်များများဖြစ်အောင်တတိနဲ့ညာနဲ့များများအသုံးပြုပါကိုကတော့ညာဘိုင်းနေဆိုအဲ့လိုရှုမှတ်အဲ့လိုစပိုင်းမှာတော့ဒီမှတ်စိတ်နဲ့အောင်နဲ့မမြဲခင်အဲ့လိုပဲမပြတ်ရှုနေရတာပဲနော်ဒါတရားရှုမှတ်တယ်ဆိုပထမဆုံးမှတ်စိတ်နဲ့အောင်နဲ့ကတ်တော့ရှုရတယ်ရှုလို့ရင်ခုနကနိဝရဏအတွေးတွေဝင်မလာဘူးပေါ့ဗျာနော် ဒေဝနာတွေးတယ်မုံတော်ဂယုဆိုင်ရှုရတယ်မဆိုင်တော်နဲ့မကတ်ခင်တမာရီမရခင်တော့ဒီလိုပဲဖြစ်နေဦးမှာရှုမှတ်နေဦးမှာဒီမှာလည်းတခုပြောရမယ်ဘုန်းကြီးတို့ရှုမှတ်ခါသာတမာရီရခါသာနော်အဲ့ဒီမှာကိုယ်အိမ်မှာနေတယ်မိသားစုနေတယ်အတူနေကြတော့ဘောနော်အကုန်လုံးနေတဲ့ခါကျဟိုအတူနေဘုရားနည်းနည်းလေးပြောလိုက်စိတ်တူတတ်တယ်နော်ဟလာဆဆတိမကောင်းအဲ့ဒီခါကျဘာဖြစ်တာလဲကိုအမျိုးသားသုံးဖို့ကိုမျိုးသမီး ရှင်ကလည်းတရားရလုံးနဲ့စိတ်တူရလည်းလုံးပါဆိုအဲ့လိုမျိုးတွေဖြစ်တတ်တယ်ဒါသဘာဝပဲသူကအဲ့လိုမျိုးစိတ်ကဟိုစင်ကြအောင်တန်ရှင်းအောင်လုပ်နေတဲ့ခါကျနည်းနည်းလေးမှထိမကောင်းထိတာမြိုင်နဲ့ဒေါသဖြစ်လွယ်အဲ့လိုအဲ့ဒါကိုတတိလွတ်သွားနေပို့ပို့ဖြစ်တယ်အဲ့ဒါတတိထားနော်ဖြစ်တတ်တယ်ဒါဘာနဲ့ဥမာပေးထားလဲသဘုန်းကြီးတို့ဒီအဝိဆဖြူဖြူစင်စင်အဝိဆလေးပေါ်မှာအမဲဆက်တစ်ခုထင်းမဲဆက်လေးတစ်ခုကြာသွားတိတ်တိတာအဲ့ဒီသဘောမျိုးပဲ စိတ်ကတန်ရှင်းအောင်လုပ်နေတာတန်ရှင်းအောင်လုပ်လိုက်ဒုတိယဖြစ်လိုက်စိတ်ကတခါတည်းကိုတုံ့ပြန်မှုတယ်အဲ့ဒါတတိထားနော်ငါတရားလုပ်နေတာငါတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ငါသိခံမယ်ငါထိမ့်ရမယ်အဲ့ဒီလိုမျိုးလေးနဲ့ထိမ့်ထိမ့်ပြီးအဲ့ကြတော့ဖြည်းဖြည်းရသွားလိမ့်မယ်နော်မထိမ့်တဲ့ပုဂ္ဂိုလ်ကတော့သူတို့ကတော့ဒေါသဖြစ်လဲတိတ်မသိတာဘူးဘာဖြစ်လို့လဲဆိုတော့လက်နည်းဆုံးနဲ့ဥမာပေးတာလက်နည်းဆုံးကြီးမဲညင်တာဒီပေါ်မဲစရာဘလောက်ကြာကြာမသိဘူးလို့ဟိုကငကွားတဲ့မဲညင်နေတာ ဘုန်းကြီးတို့အခုကတရားအထုတ်နေတရားတရားကျင့်နေစိတ်ဖြူစင်အောင်တန့်ရှင်းအောင်လုပ်နေတန့်ရှင်းအောင်လုပ်နေနည်းနည်းလေးအညစ်အကြေးဝင်တာနဲ့ချက်ချင်းသိတယ်အဲအဲ့ဒါဟိုတလောကဘုန်းကြီးခန္ဓာထေနာအတုပ်လေးဟောခဲ့တယ်လေရဟန်းလေးတစ်ပါးကကြာပန်းနေအနတ်နေရှုနေတော့နတ်သမီးလေးကအနတ်တခုတ်လို့ဆွဆွဲတာအဲ့ဒါဘာဖြစ်လို့လဲစိတ်စင်ကြအောင်တန့်ရှင်းအောင်လို့အဲ့လိုတာမန်အပြစ်လေးကစာပြီးတော့အော်ဒါတော့မဖြစ်တော့ဘူးဆိုပြီးလွတ်ထားလို့မရဘူး ဒီဟာကိုလွတ်ထားလိုက်အဲ့ဒါအာကောင်းသွားတတ်တယ်။ဒါကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်ကတဏ္ဍန်ပြည့်လေးလဲကြီးကြီးပြည့်လို့သဘောထားပြီးတော့ရှုပါတယ်။ရှုရှုနေတော့ဖြည်းဖြည်းနိုင်သွားတယ်နော်။ဘေးအာရုံတွေနိဝရဏတရားတွေမဝင်အောင် ရှုမှတ်နိုင်ရမယ်။မတ်စိတ်အောင်နဲ့ကတ်အောင်လုပ်နိုင်ရမယ်။တဏှာရှုမှတ်ပထမတော့15မိနစ်ပေါ့15မိနစ်ရှုမှတ်15မိနစ်ကောင်းလို့နိုင်ဝက်ရှုမှတ်နိုင်ဝက်ကောင်းလို့မတ်စိတ်အောင်နဲ့ကတ်သွားပြီဆိုဒီနိဝရဏတွေမဝင်တော့ ဇန်သမารီပိုင်းမှာလည်းလိုတယ်ဘုန်းကြီးတို့ဒီဝိပဿနာပိုင်းမှာလည်းလိုတယ်မဆက်နဲ့အောင်နဲ့ကတ်သွားမှခုနက ကာမိဆန္ဒနိဝရဏဒီတရားတွေလည်းမဝင်ဘူးပေါ့ဗျာကာမိဆန္ဒနိဝရဏဆိုတော့ပြောပြောစရာအာယုန်နေနှစ်သက်စရာအောင်နေသဘောကြတဲ့လောဘဒါတွေလည်းဝင်တာပဲပြီးတော့ဒေါသမကျင့်တတ်တဲ့ဒေါသလည်းဝင်တတ်ပါတယ်ဒါတွေကိုလည်းဝင်လာရင်ရှုလိုက်ရှုမှတ်လိုက်ကြောက်သွားအောင်ရှုမှတ်တော့တတိနဲ့ညာနဲ့ ပြီးတော့ဌိနာမေရာနိဝရဏအချင်းငိုင်မိမှုတွေလည်းလာလိမ့်မယ်ဒါတွေလည်းဘယ်သူမှကင်းလို့မရအောင်နောက်ဥရိစ္ဆကုတ်ကုတ်စာဟိုမသိနေအောင်ဟာဒီကကြီးတွေဓမ္မကြီးဒီချို့ရှာဒီနေ့ရှုမှတ်လို့ကောင်းလိုက်တာဗျာဒီနေ့တော့ရှုမှတ်လို့မကောင်းဘူးဗျာဒါဥရိစ္ဆတွေဥရိစ္ဆဆိုရယ်ကုတ်ကုတ်စာတွေဖြစ်များတော့ပေါ့ဒါလေးနဲ့လာလိမ့်မယ်ဝိသိကိစ္စဒါတွေလည်းတန်တရားတွေကလာနေတာပဲတရားမတက်ရင်တန်တရားတွေကဝင်လာပြီ ဘုန်းကြီးတို့ဘုန်းကြီးတွေလည်းမတူဘူး။အော်ငါသိခါဗုဒ္ဓရားမျိုးမတန်ဟိုမလုံခြုံလို့လားအပြစ်တွေများရှိလို့လို့လားရဟန်းတော်တွေလည်းဝင်လာပဲဒီဘုန်းကြီးတို့လည်းဝင်ဘူးတယ်တရားရှိမှလို့မတိုးတက်ဘူးဆိုရင်အော်ငါသိခါဗုဒ္ဓရားမစင်ကြလို့လားဒါမျိုးတွေရှောက်တွေးတော့လားအဲ့ဒီခါကျဒီအတွေးစိတ်ကိုနိုင်အောင်မှားတယ်အဲ့လိုတွေးနေလို့ရင်ဒါလွတ်သွားတယ်လွတ်သွားရင်တော့ခုနနိဝရဏတွေကတော့ဝင်းနေပါပဲဗျာမပြတ်ဝင်းနေ ဒီနေဝနာတွေအဝင်မခံနဲ့ပေါ့ဝင်မခံအောင်ဘာလုပ်မှလဲမစိန်အောင်နဲ့ကောက်အောင်လို့ကတ်တဲ့အခါမှာဘာလို့လဲဝီရိယလို့တယ်နော်ဝီရိယနေတရားကိုမကတ်ကောင်းလုပ်မယ်စိတ်ဆွမ်းကိုဆောင်အောင်ပေါ့ကိုကလည်းဒီမမလေးထားခေါင်းလည်းမမလေးထားပြီးတင်းတင်းရင်လုပ်ရဝိပဿနာရှုတဲ့ပုံကများကြတော့အခုပြန်ပြောပါပါဝိပဿနာရှုတဲ့အခါကျတော့ဒီရုပ်တဘာဝနာမ်တဘာဝတွေမြောင်ရှုရအောင် ရှူရင်းရှူရင်းနဲ့ဒီမှာအကြောင်းအရာလေးတခုပြောပါဦးမယ်ရှူရင်းရှူရင်းနဲ့ဒီဟောဒီစာတို့ကုတ်ကုတ်စာတို့ပြန်ပြန်ဝင်လာတယ်ဝင်လာလဲရှူမှလဲဝင်လာလဲရှူမှလဲဒီလိုလုပ်ရတယ်ဘုန်းကြီးတို့ပါရမီရှိတဲ့ပုံကိုယ်တွေတောင်မှဒီပြဿနာတက်လို့အဲဒီပြဿနာနဲ့ပတ်သက်ပြီးမေးဖြေလောက်တာတွေဘုန်းကြီးတို့တွေ့ရဘူးတယ်သူသဖြင့်ဘယ်သူလဲဆိုတော့ရှင်နုရုဒ္ဓ ရှင်နုရောဓရှင်မြတ်ဆိုတာကဒိဗ္ဗစကုပိညင်မှာနော်အေတတဲ့ရဒီရှင်မြတ်ကြီးတို့တွေတရားအထုတ်တဲ့ချိန်ကာလတရားအထုတ်စဉ်ကဖြစ်ပျက်လေးတခုဒါလေးလည်းကောင်းတယ်ဗျအဲ့ဒါလေးလည်းပြောပြအောင်နော်သူကမြတ်စွာဘုရားနဲ့ရှင်မျိုးတော်တဲ့ပုံကိုယ်တွေပဲနော်ဘုန်းကြီးတို့မြတ်မြတ်စွာဘုရားဖျားဖြစ်လာပြီးနောက်ပိုင်းငါကတော့သူတို့ရှင်မျိုးသားကြီးကဂရိကဝတ်တွေထားကြတော့ဗောဗျာ အဲတို့ရဲ့မြတ်စွာဘုရားလောင်းဟာဘုရားဖြစ်မဲ့ဆိုရင်နောက်ကနေပြီးတော့သင်္ကန်းဝတ်ပြီးလိုက်ဆောက်ရှောက်ကြမယ်စัจ जा မင်းဖြစ်မဲ့ဆိုနောက်ကနေတို့တွေလိုက်ဆောက်ရှောက်ကြမယ်ဒီလိုနေခဲ့ကြတကယ်တကယ်ဘုရားဖြစ်လာတဲ့ချိန်မှာသူတို့ဆွေမျိုးသားချင်းတွေတော်တော်နဲ့မဟုတ်ဘူးဗျတယောက်မှမဟုတ်ဘူးအဲ့မှာပါဝင်းကြီးကဝေဖန်တာဝေဖန်တာကြားတဲ့ခါမှာဒီတာဝန်မင်းသား6ဦးပေါ့ဗျာအဲ့ဒီ6ဦးမှာသူတို့ဆတ်တာဒီဥပါလိလည်းပါတယ် ဥပါရိဆတ္တာတိဆိုတာသူတို့နော်ဆပင်ညပဲလက်သက်ညပဲရေချိုးပြီးအနိကဆောက်ရောက်တဲ့အထိန်တယ်နော်အဲသူတို့နဲ့အတူဒီ6ယောက်နဲ့အတူဖရာစီအနုပိယတောအုပ်ကိုရောက်သွားကြတယ်အဲရံပြူတဲ့ခါမှာအဲချုပ်ပြောအောင်ပေါ့ဗျာသူတို့ရံပြူကြတယ်အဲ့ဒီမှာသူတို့ကမာနချတဲ့အနေနဲ့မာနချပြီးတရားထုတ်ခဲ့ကြတယ်ရှင်ဥပါလိတသက်လုံးဆဲဆိုလာတဲ့ပုံကိုယ်ကိုသူတို့ရင်ရံခံပြီး ရခခိုင်းတယ်မာနာချတဲ့အနေနဲ့ပြီးမှကျန်တဲ့မင်းသားတွေကရံဝဲကြတယ်ဘုန်းတို့ဒါနလောကမှာကျတော့အရင်ရံဖြစ်တဲ့ပုဂ္ဂိုလ်နောက်ပုဂ္ဂိုလ်တွေအယူသိပေးရလေးမြတ်ပြုပါတယ်တသက်လုံးကဆဲဆိုလာတဲ့ပုဂ္ဂိုလ်သူမာနာချတဲ့အနေနဲ့အရင်သင်္ကန်းဝဲအယူသိပေးအဲ့လိုနဲ့တရားထုတ်ကြတာနော်အဲ့တော့တာဝေမင်းသား6ယောက်ရယ်ဘုန်းကြီးတို့ဥပါလိရယ်ဆို9ပါးပေါ့အဲ့ဒီအဲ့ဒီဝါတွင်မှာ မင်းသား6ထဲမှာရှင်ဗတ္တိယဗတ္တိယလည်းပါတယ်နော်ဗတ္တိယကယန္နာဖြစ်တယ်နော်ပြေကရှင်နုရုဒ္ဓဘာရလဲဒေဝစကုအဲ့ဒီဘာတွေမှာရတယ်ရှင်ဒေဝဒကကြတော့ဘာရလဲဆိုအဲ့ဒီမှာနောက်ပိုင်းမှာ သာနာသမိုင်းမှာဟိုလူဟိုရဟန်းစိုးအနေနဲ့ထင်ရှားတယ်သူကလောကီသမပတ်တွေ၈ပါးရတယ်ဘိညာဉ်တကိုးတွေရရှင်အနန္ဒာသောတာပန်ဖြစ်တယ်ရှင်ဘကုလိုရှင်ကိဗုလာလိုကတော့နောက်ပိုင်းမှာ အထုတ်လို့ဆက်ပြီးရဟနာဖြစ်တယ်အဲ့မှာရှင်နုလောကုရောမြတ်ကြီးကဒီဝါရင်းကာလမှာပဲသူကဒေဝစကုပင်ရှင်ရဒေဝစကုပင်ရှင်ရပြီးတော့ဆက်အထုတ်တယ်ဗျဒေဝစကုပင်ရှင်ဆိုတော့ဇန်နေရပြီးမှဒီပင်ရှင်ရတော့ဇန်သမပတိရပြီးမှဒီလိုပဲယူတဏရနော်ဇန်သမပ၈ပါးရပြီးတော့ဒေဝစကုပင်ရှင်ရတယ်ဒီလိုဆက်အထုတ်ပြီးမှလို့သူကမဉ္ဇဏ်ဖုန်ညာမရဘူးဗျာ မညာဘုံညာမရတနေ့ကျရှင်သာရိပုတ္တရာရှင်မြတ်ကြီးနဲ့တွေ့တယ်တွေ့တော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကိုလျှောက်ထားတယ်ရှင်သာရိပုတ္တရာရှင်ဘုရားတပည့်တော်ဟာတဲ့ဒေဝဆုတ်ကိုပင်ញင်လဲရထားပါတယ်တပည့်တော်ဟာဒီတရားတွေကိုမဆုံးမနစ်တကယ်ကိုစ조사အထောက်ပါတယ်ဗျာတဲ့ဒီမိလျော်တတိလွတ်တာလည်းမရှိပါဘူးတတိလည်းထင်ရှားနေပါတယ်ကိုယ်ကလည်းပူပန်မှုမရှိငြိမ့်အေးပါတယ် စိတ်ဟာတခုတည်းသောအာယုံမှာကောင်းစွာပြီးတည်နေပါတယ်နော်ပထမတစ်ချက်ကပါလေထေပြစုကပင်ညာရတယ်လို့ရှောက်တယ်နော်သူအထုတ်တဲ့အကြောင်းနေနော်တပီတော့တကယ်ကိုလုံလဝီရိယနဲ့အထုတ်တယ်ဗျာအဲ့မှာတတိယလည်းမြဲနေတယ်ကိုယ်ပူပန်းမှုကလည်းငြိနေတယ်စိတ်ကလည်းတခုတည်းသောအာယုံမှာပဲကတ်နေပါလေတီးနေပါလေဒီလိုလဲရှောက်တယ်နှစ်နံပါတ်3အဲ့ဒီလိုဖြစ်နေရတဲ့အတိုင်းဗျာတဲ့ ဒီလိုဖြစ်မှရိယစိတ်ကဒီတဏှာဒိဋ္ဌိတွေကင်းကွာတဲ့မဆွဲလန်းတဲ့မဉ္ဇဏ်ဒါတွေကိုလွတ်မြောက်ပြီးတော့ဟိုနိဗ္ဗာန်ကိုမရဘူးဗျာမဉ္ဇဏ်ဖုံကမရဘူးဗျာဘာကြောင့်မဟုတ်ပါလဲဆိုချောက်တယ်အဲ့မှာရှင်သာရိပုတ္တရာကလည်းမြတ်ကြတစ်ချက်ချင်းထောက်ပြတယ်ဗျာတော်တော်ကောင်းတယ်နံပါတ်1ကသူကဒိဗ္ဗစိတ်ကိုပင်ញင်ရတယ်လို့ရှောက်ထားတာဟုတ်ရှောက်ထားတယ်အဲ့ဒါကိုပြန်ပြောတယ်နုရုဒ္ဓာတဲ့အရှင်ဘုရား ရှင်နုရောဓာတဲ့ရှင်ပြငါဒိဗ္ဗစုကိုဘိညာဉ်ရတယ်ငါဒိဗ္ဗစုဘိညာဉ်ရတယ်လို့အဲ့ဒီလိုပြန်စည်းနေတာမှာအဲ့ဒီလိုစဉ်းစားနေတာမှာတင့်တန်တော်မှာမာနတွေဝင်နေတယ်မာနတွေကဟောငါမှဒိဗ္ဗစုကိုဘိညာဉ်ရတယ်ဘာကြောင့်မို့တရားမရတာလဲငါမှဒိဗ္ဗစုကိုဘိညာဉ်ရတယ်ဘာကြောင့်မို့တရားမရတာလဲဒီလိုမာနတွေဝင်နေတယ်မာနတွေဖြစ်နေတယ်ဒီမာနလေးကိုချခိုင်းတယ်နော်နောက်တစ်ချက် ဒုတိယတစ်ချက်ကိုလည်းသူကပြန်မိတ်တယ်ငါရှင်ကတဲ့တရားထုတ်တဲ့ခါမှာငါတကယ်ကိုကြိုးစားထုတ်နေတယ်ငါမှတတိယလည်းမြဲနေတယ်ကိုယ်ကလည်းပူပန်မှုမရှိဘူးစိတ်ကလည်းတခုတည်းသောအာယုံမှာကပ်နေပါရဲ့တန်းနဲ့ကပ်နေပါတော့ဘာဖြစ်လို့တရားမရတယ်လဲဒါလေးစဉ်းစားနေတယ်အဲ့လိုစဉ်းစားနေတာတင့်တဏ္ဍာမှာဥဋ္ဌိစ္စတွေဖြစ်နေတယ်ပြန့်လွင့်မှုတွေဖြစ်နေတယ်တော့တရားတို့ကမစဉ်းစားဘူး ဟိုငါမှဘာညာဖြစ်နေပြီဘာညာမဖြစ်သေးဘူးငါမှဘယ်လိုဖြစ်နေအဲ့တော့မမှတ်ဘဲနဲ့အဲ့ဒါစဉ်းစားလိုက်တာဥရိစ္ဆာပဲအဲ့ဒါကိုပြောတယ်သူကသူဟာတွေသူရှုမှတ်တာတွေပြန်ပြီးဆင်ញင်တုံးတက်နေတဲ့သဘောမျိုးမျိုးစဉ်းစားနေတဲ့သဘောမျိုးဖြစ်နေတော့ဒါကိုလည်းထောက်ပြတယ်နောက်တစ်ချက်ဘာဖြစ်လဲဆိုအဲ့ဒီလိုဖြစ်ပါလျက်နဲ့ငါစိတ်ဟာတဲ့တဏှာဒိဋ္ဌိတို့ပြင်မဆွဲလန်းတဲ့အာသောတွေမှာလွတ်မြောက်ခြင်းမရှိသေးဘူးမရှိသေးဘူးလို့ တွေးတော့ပြီးတန်တရားကုတ်ကုတ်ဆာဖြစ်နေတယ်အဲ့သုံးချက်ထောက်ပြတာနော်နံပါတ်1ကဘာဖြစ်လဲမာနတွေဒေဝစကုပညာရနေတယ်ဆိုမာနတွေဝင်နေတော့မရဒါကြောင့်ဘုန်းကြီးတို့တရားထုတ်တဲ့ကမာနချတယ်နော်မာနဟိုရင်တော့ငါဘာရခုမရသေးပါလားမာနတန်နေမြချမာနချမှတရားရတယ်နောက်တစ်ခုကတော့ဘာလဲဆိုဥဒိစ္စကုတ်ကုတ်ကုတ်ကုတ်ဆာဥဒိစ္စတွေဖြစ်တတ်တယ်နော်စိတ်တွေပြန့်လွင့်တတ်တယ်ဒါလည်းတတိထားစိတ်ပြန့်လွင့်မှုရှိမှမရဘူး တတိယချက်ကတော့ခုနကဟောငါဒီလုံးလုံးတာဘာကြောင့်မို့ဒီမညာဖွညာမရသေးရလေတန်တရားကုတ်ကုတ်စာတွေဖြစ်တတ်တယ်အဲတော့အရှင်ဘုရားကိုယ်တဏ္ဍမှာဖြစ်နေဒီမာနတို့ဥဒိစ္စတို့ကုတ်ကုတ်စာဒီသုံးမျိုးကိုဖယ်ရှားပြီးတော့စဉ္ညာနှလုံးသွင်းပြီးတော့အထောက်ပါဒါတွေဖယ်ပြီးတော့ဆက်ပြီးတရားအထောက်ပါဒါမိတ်လာတယ်အဲ့ဒီလိုနဲ့သူက ရှင်သာရိပုတ္တရာမိတ်နဲ့တိုင်ပေါ့ကပ္ပဌာန်သင်ယူသင်ယူပြီးတဲ့နောက်ဗုဒ္ဓကိုလျှောက်ထားပြီးတော့စေတိယတိုင်ဝါတော်ရမှာတရားထုတ်ပါတယ်အဲ့မှာဆံ15ရက်ပတ်လုံးပေါ့မိတ်မနေတရားထုတ်တယ်ပေါ့ပြင်းပြပြန်တာတရားထုတ်နေဝေယုံတော်တယ်မှာပန်းဖြေနေသူကမဟာပုရိသဝိတက်ကြီးမဟာပုရိသဝိတက်ရှစ်မျိုးဆိုတာကိုဒါမျိုးသူကအဲ့တရားထုတ်ရင်လည်းစဉ်းစားကြံစီတွေးတော့ စဉ်းစားရတယ်ပေါ့ဗျာ။အဲ့ဒီအချိန်မှာဘုရားကဘက်ကအတိုင်းသူတုမာရာဂီတာမျိုးဘေဒကလာတော်မိဂရာတော်မှာတရင်သုံးတယ်။ရှင်အနုရုဒ္ဓဘာလဲစတိတိုင်းပေါ့။ပါစီပါစီနာဝန္တာတော်ဆိုဝါတော်ထဲမှာတရင်သုံးတယ်။နော်။တပါးတဲ့တရင်သုံးတယ်။အဲ့ဒီတရင်သုံးနေတဲ့ခါမှာ ခုနရှင်နုရုဒ္ဓဟာတရားထုတ်ရင်းနဲ့သူ့စိတ်ထဲမှာစိတ်ချင်း အကြံစီတွေပေါ်လာတယ်အဲ့ဒါကိုဘုန်းကြီးတို့မာဝိတက်ကလို့ခေါ်ပါရှင်တို့လို့တာရံဖြစ်တာကြီးမြတ်သောအကြံ၈ပါးဆိုပြီးတော့ကောင်းသောအကြံ၈ပါးဆိုရှင်တို့လို့တာနဲ့ပတ်သက်ပြီးတရားတစ်ပုဒ်ရှိပါတယ်အဲဒီကတော့ရှင်တို့လို့အကြံစီတာတော့9ပါးပေါ့ဘုရားကထပ်ဆွဲပြီးဖိဆွဲပြီးဟောတာနံပါတ်1သူကဘယ်လိုစေကုအကြံစီပေါ်လဲဆိုဩဒီလောကုတ္တရာတရားတွေကဒီမက်ဖို့တရားတွေဟာအလိုနည်းတဲ့ပုံကိုယ်သားလင်ရနိုင်တယ် အလိုကြီးတဲ့ပုဂ္ဂိုလ်မရနိုင်ဒါကာမိဆန္ဒနဲ့ပတ်သက်ပြောတာနော်ကာမိဒီတရားအထုတ်တဲ့ခါကျတော့ဘုန်းကြီးတို့လောဘတွေနဲ့အထုတ်လို့မရဘူးလိုချင်မှုတွေအထုတ်လို့မရဘူးလိုချင်မှုတွေအထုတ်မရတော့ဒေါသတွေဖြစ်ဒါကြောင့်တရားထုတ်ကတတိတာလောဘမဖြစ်စေနဲ့ဒေါသမဖြစ်စေနဲ့ဒေါသအဆုံးမထွက်နဲ့ဒေါသအဆုံးမထွက်စေနဲ့ဒါလေးကိုခဏခဏကမ္မထဆရာတွေကမိတ်နိုင်တယ်ဒါအထိပ္ပယ်ရှိတယ်ဒါတတိထား လူချင်းမှုအားနဲ့ဒါအထုတ်နေတဲ့ခါကျတော့မရဘူးပေါ့ဗျာလူချင်းမှုလုပ်နေမရလေမရလေဒေါသဖြစ်လေလို့ဖြစ်တတ်တယ်ဘုန်းကြီးတို့ကိုယ်တိုင်လည်းကြုံမှုတယ်အရွယ်ငငယ်ကသွားအထုတ်တော့ဟောတရားဆိုတာလုပ်ရင်ရမှာပေါ့ဒါမျိုးပေါ့လူငယ်လို့စားလို့ပေါ့ကြက်ရင်ရမှာပေါ့ဒီလိုစူးစမ်းရမှာပေါ့အဲစားလို့တော့ဟုတ်ဘူးဗျာသူကလူချင်းနဲ့စိတ်လောဘစိတ်တွေနဲ့အတင်းလောက်ပြန်တော့မရဘူးဒါကိုပြောတယ်ဒီ လောကုတ္တရာတရားသုံးဖို့မဲ့ဖို့တရားတွေကမဲ့ညာဖို့ညာတရားတွေဟာအလိုနည်းတဲ့ပုဂ္ဂိုလ်အားသာလည်းရနိုင်တယ်အလိုကြီးတဲ့ပုဂ္ဂိုလ်ကမရနိုင်ဘူးဒါမျိုးမှတ်ထားမယ်နော်နောက်တစ်ချက်စဉ်းစားမိတာအရှင်လူတို့ကဘာစဉ်းစားလဲဒီလောကုတ္တရာတရားတွေကမဲ့ဖို့နိဗ္ဗာန်တရားတွေကသွမ်းသင်္ကန်းပစ္စည်းသွမ်းသင်္ကန်းကြောင်းစီဒီပစ္စည်းလေးပါးနဲ့ပတ်သက်ပြီးရောင်ရဲတင်းနေတဲ့ပုဂ္ဂိုလ်သာရနိုင်တယ်မရောင်ရဲမတင်းနေတဲ့ပုဂ္ဂိုလ်သူမရနိုင်ဘူး နော်စားစရာပဲကြည့်ပေါ့ဟိုဟာစားခြင်းဒီဟာစားခြင်းရှိတာလေးနဲ့မတင်းနိုင်ဘူးဆိုဟိုဟာရှားဒီဟာရှားနဲ့ပေါ့နေရာလဲဒီတိုင်းအိုးဒီနေရာမကြိုက်ဘူးနေရာမှာဒီလိုရွေးချယ်နေနေနေရာတွေရွေးချယ်စားစရာတွေရွေးချယ်ဝတ်စရာတွေရွေးချယ်အဲ့ဒီရွေးချယ်နေတရားဘယ်လိုမှအဆင်မပြေနိုင်ဘူးဒါကြောင့်မို့ရှင်အနုရောဓရှင်မြတ်ကြီးဆင်ញင်တဲ့အတိုင်းဆွမ်းသင်္ကန်းကြောင်းစီစားစရာဝတ်စရာနေစရာပေါ့နော်ဆေးပေါ့ကိုနဲ့တင့်တော်ဆေးကတော့သုံးရတော့ပေါ့ဗျာ နော်ဟိုဟိုစားစရာစားစရာတော့ဝတ်စရာတော့နေစရာတော့ဒါတွေကလိုက်ရွေးချယ်နေတော့တရားမရနိုင်တချို့ကြဒီတရားထုတ်တကဟောဟိုနာထိုင်ရမှာဒီနာထိုင်ရမှာဒါတွေလည်းဖြစ်နေတတ်တယ်နောက်တစ်ခုရှင်မြတ်ကြီးကဘာကြံတဲ့မဟာဝိတကကြံနော်ဘာကြံတွေးလဲဆိုတော့ဒီလောကုတ္တရာတရားဒီမဲ့ဖို့နိဗ္ဗာန်တရားတွေဟာတဲ့အပေါင်းဖော်နဲ့ပေါင်းဖော်တွေနဲ့ ကင်းနေတဲ့ပုံကိုပဲရတယ်ဓာတ်ရိုက်မြန်မာပြန်တဲ့တယောက်ထဲကြင့်ကြံတဲ့ပုံကိုသာရနိုင်တယ်အပေါင်းဖော်နဲ့အထုတ်တဲ့ပုံကိုအပေါင်းပေါင်နဲ့နေတဲ့ပုံကမရနိုင်ဘူးနော်ဒါကြောင့်မို့တယောက်ထဲကြင့်နေအောင်ကြိုးစားတော့နော်အပေါင်းဖော်နဲ့နေတော့သူ့ငယ်ရညာငယ်ရမှာဘုန်းကြီးတို့ဖះလောင်းမဲ့ကြည်လိုက်လေမိဂရာဝန်တော်ရနော်ဒီဒီဖះဥလူလာတော်ရမှာတော်အဲ့မှာတော်ထွက်ပြီးဒုက္ခစီက6နှစ်ပါလုံးကျင့်တယ် ပေဇဝေ၅ဦးကနိနာလည်းမဝေယဝစလုံးတော့တိတ်ဆိတ်မှုမရဘူးဒီပြင်းပြင်းထန်ထန်ကျင့်တာမရတဲ့အခါမှာဆုံးနေပါပြန်ပြီးခံပုံပြီးတော့ပေဇဝေ၅ဦးကလက်လျှော့သွားတယ်သူတို့ပဲခေါ်ခဲ့တာဟာဒီပုဂ္ဂိုလ်ကဒီလိုစားတော့နေမဲ့နေတော့တရားမရတော့ဘူးသူသူ့ပြစ်ထားခဲ့ကြတယ်ဟုတ်ကသူတို့၅ပါးရှိနေတော့အတ္တမလဆူညံမှုတွေတိတ်ဆိတ်မှုတွေကမရစူးနေတာပေါ့ဗျာတိတ်ဆိတ်မှုမရဘူးကာယဝိကလည်းမရစိတ်တဝိကလည်းမရအဲ့လိုဖြစ်နေ နောက်ပိုင်းမှာဘုရားလောင်းကသူတို့၅ပါးသူ့စွန့်ထွက်ခွာသွားမှအဲဒီမှာကာယကကာယဝိကစိတ်တော်ကဒါတွေရတာနော်အဲ့တော့တရားထုတ်တယ်ဆိုတာကတော့အပေါင်းဖော်မရှိဘဲနဲ့တယောက်တည်းအထုတ်တဲ့ပုံကောင်များတယ်ဒီမညာဖွညာရနိုင်တယ်အပေါင်းဖော်နဲ့နေတာဆိုမရနိုင်ဘူးဟိုရှုံးမင်းဆရာတော်တို့ဘာလို့ဒါနဲ့ပတ်သက်ပြီးတော့ဟိုအရင်ခက်ကပေါ့ဗျာတောင်ပီလာဆရာတော်တို့ခက်က နော်တောင်းဝီလဲဆရာတော်ကြီးကသာသနာပိုင်ဆရာတော်ကြီးသူကကျမ်းစာတွေလည်းရေးတယ်နောက်ရှုမင်းဆရာတော်ဆိုတာတောရတောထဲမှာနေတဲ့ပုဂ္ဂိုလ်သူကလည်းကျမ်းစာတွေရေးတယ်ဒီနေ့တောင်းဝီလာဆရာတော်ကြီးကအိမ်မက်ရရွှေဆက်တော် ခြေတော်အားတွေတွားပြီးတော့ရှာတယ်ဘယင်ကနောက်ကအဆောက်ရောက်တွေအထောက်ပံ့တွေပေးပြီးတွားရှာတွေ့တယ်ရွှေဆက်တော်ရခြေတော်ရတွေတွား တွေ့ပြီးနောက်ပိုင်းပြန်လာတယ်လန်ခုလတ်မှာရှိတဲ့ရှုမင်းဆရာတော်ကြီးဝင်ခတော်လာ သူတို့နှစ်ပါးကတစ်ပါးနဲ့တစ်ပါးလေးစားတယ်ကြီးညိုတယ်တစ်ပါးနဲ့တစ်ပါးမတွေ့ဘူး။ဘာကြောင့်မို့လဲဆိုရွှေမွေဆရာတော်ကြီးကတော်တဲ့နေပြီးတော့စာတွေကျမ်းစာတွေရေးတယ်။တောင်မီလာဆရာတော်ကြီးကလည်းကျမ်းစာတွေအများကြီးရေးတယ်။သူရေးတဲ့ကျမ်းစာတွေအများကြီးပဲတော့ကဘုန်းကြီးတို့ခင်မှာဝိနည်းလင်္ကာရတီကာတို့ဘာလို့ပါဠိလိုရေးထားရှိတယ်။အဲတော်တော်ကောင်းတယ်။နှစ်တွဲလုံးရေးတာတခြားကျမ်းတွေလည်းအများကြီးပါ။ရွှေမွေဆရာတော်ကြီးကလည်းဒီလိုပဲတော်တဲ့မှာနေပြီးတော့ ဒီဆိုင်သားတွေတောင်မှတုံတယ်ဘုန်းကြီးတို့ငငယ်ကတော့တုံရရွှေဝင်ပါစီကနေတရားတို့ဘာလို့ဒါမျိုးတွေရေးထားအများကြီးပဲအဲ့တော့ဒီဆရာတော်ကြီးနှစ်ပါးတပါးနဲ့တပါးဒီစာရီဖတ်ပြီးကြီးညိုကြလေးစားကြတယ်ပြောရွှေဝင်ဆရာတော်ကြီးကတော့တဲ့မှာတရားအထုတ်နေတာတပါးတွေအထုတ်နေတော့ဘုကြီးညိုလေးစားတယ်ရွှေဆက်တော် ခြေတော်ရရှာပြန်တော့ဒီလန်းခုလမှာပဲရွှေဝင်ဆရာတော်ရှီမန်းတီးတော့တောင်းပိလာဆရာတော်ကြီးသာသနာပိုင်အဲ့ဒါဒီဆရာတော်ကြီးဝင်တွေ့တာ တွေ့တဲ့အချိန်မှာမမြင်ဘူးဗျမမြင်ဘူးတော့ဘာဖြစ်လဲဆိုတော့အဲရွှေစီလန်ကုလမှာရွှေစီကုံဖရာရှိတယ်လို့ဆိုတယ်အဲ့ဒီဖရာဝင်းထဲမှာရွှေစီကုံဖရာတတ်တဆရာတော်ကြီးရွှေဦးမင်းနေတဲ့တောရကြောင်တတ်တပေါ့ရွှေစီကုံဖရာမှာလာလန်ကုလမှာရွှေစီကုံဖရာမှာသွားပြီးတော့သူ့เจ้าနဲ့မလှမ်းမကမ်းမှာရွှေစီကုံဖရာမှာသွားပြီးတပြက်ဆဲတပြက်စီလဲမိုက်တဲ့ကြောင်ဒီဒီကတော့တင်နာတနာဝေဖရာဝေယဥစ္စာစီတင်ကနာဝတ်လို့ခေါ်တယ် ုန်းကြီးတို့တန်ဃာတွေကဒီကိုနီနာမှာဘုရားစီတွေရှင်ရင်ဒါတွေတန်ရှင်းလောက်ရတာတို့ဘာလို့လောက်ကြဒီပြက်စီးလဲတာတို့အမိုက်ကျုံတာအမိုက်သိမ့်တာဒါတွေလောက်တယ်ပေါ့ဗျအဲ့ဒါတွေသွားလောက်တော့ဒီတောင်မီလာဆရာတော်ကြီးကဒီမှာဘုရားတွေ့တော့ဝင်ကြောတာဝင်ကြောတော့ဟိုကလည်းအမိုက်လဲနေတာနဲ့ဘာနဲ့ပေပွားနေတာလည်းဖြစ်မှာပေါ့လေသူစိတ်ကြမှာဒီမထေကြီးလို့မထင်ဘူးကိုင်ကြီးပဲထင်တာဘာမေးလဲဆိုကိုင်ကြီးတဲ့ ရွှေဝင်ဆရာတော်ကျောင်းဗန္ဒကဘယ်လိုသွားရလဲမေးတာအဲတော့ဒီဒီဒီလိုသွားရပါလေဗျာညွှန်တာပေါ့ဗျာကြည့်ရတော့တော့အဲ့ခစ်ကတော့တုံတော်တာရပါရွှေဝင်ဆရာတော်ကြီးကကိုကျောင်းကိုဆိုဖြတ်လန်းကပြန်သွားတော့ तू ကအရင်ရောက်နေတော့ကျောင်းကိုရောက်တဲ့ခါကျတော့ဒေါ်မီလေးဆရာတော်ကြီးတွေရောက်တဲ့ခါကျတော့ကြွပါဗျာအင်းကိုကြီးကသွက်လာပြီလားဆောတို့အရင်ရောက်နေပါလားဘာညာပေါ့ဆရာတော်ကြီးရှိမှမပြရှိပါရဲ့အကြောင်းပေါ်ကြွပါဗျာအဲကြောင့်အကြောင်းပေါ်ရောက်မှ ဒီကိုရင်ကြီးထင်တာရွှေမွေဆရာတော်ဖြစ်နေတာပေါ့အဲ့လိုမျိုးဖြစ်တာအဲ့ဒီမှာဆရာတော်ကြီးနှစ်ပါးစကားပြောကြတယ်ပေါ့ဗျာပြောပြောလဲပြောမေးလဲမေးပေါ့အဲ့တော့ရွှေမွေဆရာတော်ကြီးကတော့တောရဘုံကြီးတောထဲမှာနေတယ်ဘုံကြီးဘာမှမရှိရှာနော်ရသမျှဖြစ်သမျှလေးနဲ့ရောင်ရဲပြီးနေတာဟုတ်ဟိုတောင်ဗီလာဆရာတော်ကြီးကတော့မင်းကိုးကွယ်တဲ့ဆရာတော်ကြီးဆိုတော့ဘာဖြစ်လဲဆိုတော့ပစ္စည်းပစ္စည်းတွေပေါ်တော့ ဟောတော့သူကလည်းဒီဆရာတော်ကြီးလှူဖို့တန်းဖို့အတွက်ဒီလိုသင်္ကန်းကောင်းကောင်းတွေယူလာတယ်တပိတ်ကောင်းကောင်းတွေယူလာတယ်ပစ္စည်းကောင်းကောင်းလေးတွေယူလာတော့ယူလာပြီးတော့လှူတယ်အဲ့ဒီမှာရံဖန်ရံခါဒကာကြီးတယောက်ကကပ်ပြလုံးတယ်အဲ့တော့ဘုန်းကြီးတို့ဒီဆရာတော်ကြီးနာကပ်ပြလုံးတဲ့ပုံကိုယ်တွေကြတော့ဝင်းဒီလူတွေနားလေတင်တဲ့ဝင်းဒီတွေလေ့လာတာနော်ဟိုမှာတချို့တည်တည်တွေတည်ရွယ်တွေကပ်ပြီးပြီးတော့ဖုံးပေးရတာတွေရှိတယ် အဲ့ဒီတခါကြီးအဲ့လိုတော်တော်များများလူတွေသိနားလဲထားဝိနည်းတွေနားလဲထားတယ်။အဲ့တော့တောင်းပြီးလဲဆရာတော်ကြီးရတဲ့သာနာမဲ့ဆရာတော်လည်းဖြစ်ဆရာတော်ကြီးရလာကြတော့အဲ့လိုမျိုးတွေသူကလည်းဘေးမှာကပ်ပြရတဲ့ကြည်နေတယ်။ဝေချပြီးကြော့ပြီးတော့ကြည်နေ။အဲရှုံးမေတောင်းပြီးလဲဆရာတော်ကြီးရမှမဗျာဒါဒီလိုဘရင်မြင့်မကဘရင်မင်းမြတ်ကဘယ်တော့မှလှူလိုက်တဲ့သင်္ကန်းပါဗျာအသိကောင်းပါလေဗျာတခုချင်းလှူတယ်။တောင်းပြီးလဲဆရာတော်ကြီးမှာက တောင်ဝီလာဆရာတို့ကမင်းဆရာဆိုလှူဆရာရှိတယ်ခုနတော့ရဘုံကြီးရွှေမင်းဆရာတွေကဘာမှလှူဆရာမရှိလှူဆရာမရှိတော့သူကလည်းပြန်လှူခြင်းတယ်လှူခြင်းတော့ဘာလုပ်ရမှာမသိဘူးအဲ့တော့ဘာလုပ်လိုက်လဲဆိုပြန်ဆုံးမလိုက်တယ်ဆုံးမစကားပဲသူကပြန်လှူတယ်ပေါ့ဗျာဆုံးမစကားပဲပြီးတယ်ပစ္စည်းတွေလာလှူလိုက်ဟောဒါဘင်းကြီးကဘယ်တော့မှလှူပါလေဗျာသင်္ကန်းလေးတို့ရွှေစုံပြလှူပါ යි တပိတ်လည်း ဟာဒီသွေးကသိကောင်းတာဗျာအဲ့လိုရွှေစည်းကုန်ဘုရားလူပါကြီးသူလူသူများပစ္စည်းတွေရွှေစည်းကုန်ဘုရားကျန်လူလားတကယ်တော့じゃဘုန်းကြီးတို့ဝိနည်းကံရကြတော့အဲ့လိုသူလူဒီပုဂ္ဂိုလ်ရဲ့ရှေ့မှာအဲ့ဒီလို ပေးဆွန်တာလို့လူတာဆိုရင်အပြစ်သေးသေးလေးတင့်တယ်ပေါ့ဒါမျိုးပေါ့အဲ့ရန်နေလူပြက်နောက်ပိုင်းအဲ့မှာတော့တောင်းပြီးလဲဆရာတော်ရဲ့ငါကသူကတောင်းကရဟိုကဆုံးမတော့သိတယ်ပညာရှိဆိုတော့ ငါကတဲ့ဘယင်နာနေပြီဘယင်လူသမျှတန်းသမျှတွေပစ္စည်းလေးပါးတွေตายရမက်မောပြီးနေငါ့ကိုဆရာတော်ကြီးကဆုံးမနေပြီဒီလိုမက်မောပြီးမနေနဲ့လို့ဆုံးမနေတယ်ဒါကိုပြောတာပေါ့ဆုံးမနေတောင်းနားလဲသဘောပေါက်တယ်နောက်တောင်းပြီလားဆရာတော်ကြီးကရှုံးမဆရာတော်ကြီးမေးတယ်ရှင်ပြားဒီမှာကပ္ပရလည်းနေပိုင်းတော့ခဏတပြုတ်ဆုံးကချင်းလောက်လာတော့ကျန်တဲ့ချင်းဆရာတော်ကြီးတောထဲမှာတပါးတည်းနေတော့ဒီတောထဲတောင်းတယ်ပါတပါးတည်းနေတာ မကြောက်ဘူးလားဖေလို့တောင်းပြီလားဆရာတော်ကြီးကမေးတာအဲ့မှာရွှေဝင်ဆရာတော်ကြီးကခုနကဒီရှင်လို့လို့ကြံတဲ့စကလုံးတိုင်းပဲဗျာဘာဖြစ်လိုက်လဲကြောက်လို့တပါးတည်းနေတာလေအဲ့လိုဖြေသွားတယ်ဘုန်းကြီးတို့ကမကြောက်လို့အများစုစူပေါင်းနေတယ်ဆိုတဲ့အဓိပ္ပာယ်ထွက်တယ်ခုနတောင်းပြီလားဆရာအဲ့ဒါလည်းဆုံးမလိုက်တာပဲအင်းဒါကမကြောက်လို့မင်းသားမှာပရိသတ်နဲ့တိုင်ဝိုင်းနဲ့နေနေပါလားတောင်းကဖြတ်တာဟိုကဆုံးမလိုက်တာကြောက်လို့တပါးနေတာ ကြောက်တယ်ဆိုတာဘုန်းကြီးတို့အိုဝိနာဝိတွေသေပြီးတွေကြောက်လို့နော်ဒုက္ခပရိဒေဝဒုက္ခဒေါမနဒီဒုက္ခဘေးတွေကြောက်လို့ဒါကြောင့်မို့ तू ကတောရတောင်တပါးနဲ့ဟောကြတော့မကြောက်လို့မြို့ရဲရွာတွေမှာလူပြေးတတ်တဲ့နေတယ်ဆိုတဲ့အဓိပ္ပာယ်မျိုးထွက်သွားတာဟိုကလည်းဒါကိုဆုံးမတာပညာရှိရင်ကြတာနားလေတဲ့သဘောပေါက်တယ်ရုံးနဲ့ပြောဆိုပြီးကြောပြီးပြန်တယ်ဗောဗျာသူတို့အကြောင်းအရာတွေအများကြီးကောင်းပါလေတွေ့ဆုံနေနေဒါဘုန်းကြီးလူကျင်တဲ့ point တော့ပြောတာအဲတော့ရှင်မြတ်ကြီးက ဒါနာပဲဆရာတော်ကြီးကဒီရွှေမင်းဆရာတော်ကြီးလှူတမ်းပြီးပြန်သွားပါတယ်ပြန်သွားတော့မဆိုးကပ္ပယရပါလျှောက်တဲ့ထင်တော့အဲဆရာတော်ဘုရားတဲ့ဆရာတော်ဘုရားတို့ကဒီအလှူလှူတဲ့ပုံကလှူတဲ့ပစ္စည်းတွေကိုဒီလိုဓာတ်ရစွန့်မယ်လှူမယ်ဆိုရင်ပစ္စည်းတယ်မဟုတ်လားဘာကြောင့်မို့ဆရာတော်ဒီလိုလုပ်ရတာလဲတော့အဲ့တော့ဆရာတော်ရမေးတယ်ငါသိပါတယ်ကွာတဲ့ဒီပြစ်တွေကဘလောက်မှတော့မကြည့်ဘူးတဲ့ဒါပေမဲ့လို့တဲ့ သာနာမဲ့ဆရာတော်ရငါ့ကိုပစ္စည်းပစ္စည်းတွေလို့တော့ငါသူ့ကိုပြန်လူချင်တယ်ကွာငါမှဘာမှလူစရာမရှိဘူးပြီးတော့ငါတရားပဲပေးလူကိုဆုံးဖြတ်လိုက်တယ်ဆုံးဖြတ်လိုက်တဲ့အတွက်ငါဒီပစ္စည်းတွေမမော်ဝဲဘူးဆိုတော့တိအောင်ဖရာအတူပါကြီးဖရာလူပါကြီးဒါတွေမိတ်လိုက်တာနောက်တစ်ခု तू ကငါ့ကိုတော့တဲ့တောင်းနေနေတာတဘာတဲ့နေတာမကြောက်ဘူးလားမေးတယ်ငါကြောက်လို့တဘာတဲ့နေတာလို့ငါဆုံးပါလဲကြီးกว่าတဲ့မင်းဆရာတဲ့ ကိုသူသူเจ้าသူပြန်ရင်တော့အာဃယောက်ျားပဲလို့မိန်တာဒီအဓိကတော့တကယ်လို့တန်ဟောကရရင်တော့ထွက်တယ်အဲ့မှာသူမိန်လိုက်တာเจ้าမပြန်တော့တကယ်လည်းမပြန်ဘူးဗျအဲ့ဆုံးမရပြီတဲ့နောက်တော့လည်းထွက်သွားတာစကိုင်းတောင်ပဲအဲ့လိုကိုဆရာတော်ကြီးဆုံးမစကားရပြန်တော့ပါကိုဆုံးမတာအဲ့လောက်ထိအောင်ထိရောက်တော့နော်ပြောချင်တာဒီမှာပဲတရားနဲ့နေတာဆိုတာကအဲ့ဒီလိုတယောက်တည်းနေမှတယောက်တည်းနေရဲမှ ဒါတရားရဖို့ခွင့်လာများပါတယ်ဒီများတဲ့နေတာတွေတော့ရတော့ရတော့ဘောလို့ဒါတော့တော်တော်ပါရမီရှိမှာပါပဲဘုန်းကြီးတို့ခုဒီလိုကိုယ်ခန္ဓာကိုတယောက်တည်းတိတ်ဆိတ်ငြိမ်သက်နေတော့မှဟိုမှာတမာရီကမရလုံးလို့ရှိတယ်အဲ့လိုဆူညာဆူညာနဲ့အထွေးတော့တော်တော်ကိုမရတဲ့ကိစ္စမရကြဘူးရတိတ်မလွယ်ဘူးဘယ်လိုပဲဖြစ်ဖြစ်ပေါ့လေတယောက်တည်းနေတိတ်ဆိတ်တည်းထားဆိုလို့အဲ့လိုမှတ်စိနေအောင်နဲ့ကတ်နေအောင်လုပ်နိုင်ကောင်းပါတယ်အဲကြောင့်မို့ဒီမှာရှင်လူလို့ဆရာတော်ကြီးမိတ်နဲ့ အရှင်မြတ်ကြီးမိန်တဲ့စကားလေးကောင်းပါတယ်တရားထုတ်တဲ့ကတယောက်ထဲနေတဲ့ပုဂ္ဂိုလ်သားရနိုင်တယ်အပေါင်းဖုံမဲ့နေမယ်ပေါင်းဖုံနဲ့မွေးလျော်နေမယ်တရားမရနိုင်ဘူးရှုမင်းဆရာတော်ကြီးကဒေါမီလာဆရာတော်ကြီးမိန်လိုက်တဲ့အတွက်ဒေါမီဆရာတော်ဒေါမီလာဆရာတော်ကတောထွက်ပြီးတရားကျင့်ပါတယ်နော်သူကအိမ်မှာတော့ဘိုင်းကြောင့်ပေါပေါမြောင်မြောင်ဖြတ်သွားတယ်ပေါ့ပြီးတဲ့ခါကျတော့ရှင်လူတို့ကရှင်မြတ်ကြီးအချမ်းစီနောက်တစ်ခုကြံစီပါတယ်ဟောဒီလောကုတ္တတရားတွေဒီမဉ္ဇဏ်ဖွဉ္ဇဏ်တရားတွေက အထုတ်တဲ့လုံလဝရိယသမပဒလုံလဝရိယရှိတဲ့ပုံပုံမျိုးလားရနိုင်တယ်ပြင်းနေတဲ့ပုံပုံမျိုးဘယ်နည်းနဲ့မှမရနိုင်ဘူးဒီလိုလဲအကြံတစ်ခုဖြစ်တော့ပေါ့နောက်တစ်ခုဒီတစ်ခုလည်းကောင်းတယ်ဗျနော်ဒီလောကီလောဒီဒီလောကုတ္တရာတရားမဉ္ဇဏ်ဖုန်ဉဏ်တရားတွေဟာတဲ့ဘယ်လိုပုံကူမျိုးရနိုင်လဲဆိုတတိရှိတဲ့ပုံကူတတိမြဲတဲ့ပုံကူပေါ့ဥပဋ္ဌိတ တတိတာယံဓမ္မောတဲ့တတိမြဲတဲ့ပုဂ္ဂိုလ်တတုဆွဲတဲ့ပုဂ္ဂိုလ်မှတရားညာဒါလေးမှတ်တာနော်ဘုန်းကြီးတို့ကဒီမှတ်စိတ်နဲ့အောင်ကတ်တော့မြဲတော့မှတ်ဘယ်အာယုံမှမှတ်မှဒါကြောင့်ဘုန်းကြီးတို့ကတမာရီမရခင်ကြတော့ဟိုအာယုံမှဒီအာယုံမှဒါတွေမလောက်စေချင်တရားစကားဝင်တဲ့အခါမှတ်ပါအဲ့ကျင်တော့ဝိပဿနာဒီလိုကိုယ့်ဟာကိုယ်တဏှာကြီးလောက်မှတ်တာတွေနှစ်နာရီလောက်မှတ်တယ်လို့ဝိပဿနာရှုတဲ့အခါကျတော့ဝိပဿနာညာဖြစ်ဖို့ခက်တယ်ရတော့ရကျင်တော့ဗောဗျာ လောက်တိုင်းမရဘူးဗျအဲ့ဒါလေးပြောချင်တာဒီတော့ဘာကြိုးစားမလဲဆိုဘုန်းကြီးတို့မှတ်စိတ်နဲ့အောင်ကတ်အောင်ကြိုးစားနော်မြဲတော့တတိဆွဲတော့မြဲတော့တဏှာကတဏှာလုံးနှစ်နာရီကနှစ်နာရီအဲ့မှာအေးချမ်းတဲ့ငြိမ်သက်တဲ့တိတ်ဆိတ်တဲ့ဟာလေးတွေစသိလာတယ်အဲ့ဒီလိုတတိဆွဲမြဲတဲ့ပုဂ္ဂိုလ်မှတ်စိတ်အောင်ကတ်တဲ့ပုဂ္ဂိုလ်ပဲတရားရနိုင်တယ်တတိလွတ်နေတဲ့ပုဂ္ဂိုလ်ခုနက ဥဒိစ္စကုတ်ကုစာတွေဝင်နေတယ်ဝိသေကိစာတွေဝင်နေမယ်နိဝရဏတွေဝင်နေမယ်ဒီပုံကုန်မျိုးမရနိုင်ဘူးဒါကိုလည်းမိသူအကြံတစ်ခုဖြစ်တယ်နောက်တာတစ်ခုအကြံကတော့အော်ဒီလောက လောကဓာတရားတွေကမဉ္ဇဏ်ဖုန်ဉဏ်တရားတွေတည်ငြိမ်တဲ့စိတ်ရှိတဲ့ပုံတမာရီရှိတဲ့ပုံကမှရနိုင်တမာရီမရှိမရနိုင်တတိဆွဲမြဲရင်တမာရီရမှာပေါ့ဗျာဒီနှစ်ခုကတော့ရှင်းတော့ကတော့အဆက်ရမယ်တတိဆွဲရင်တမာရီဖြစ်မယ်တတိဆွဲမြဲတမာရီဖြစ်မယ် တမာရီဖြစ်ရင်တော့ဒါခုနမညာဖွညာရနိုင်ပါတတိမဆွဲမြဲဘူးကြိုရင်တမာရီမရအောင်တမာရီမရရင်ဘာညာမမရအောင်အကြောင်းကိုဖုန်းကြီးလောကြီးစရာမနံပါတ်၄ဘာလို့ကြမလဲတတိမြဲအောင်ဆွဲအောင်တတိမြဲလာရင်တော့ကတမာရီရလာတမာရီဆိုတာအာယုတစ်ခုထဲမှာကပ်နေတယ်တမာရီဆိုတဲ့သဘောကိုဘုန်းကြီးခဏပြောတာရှိပါတယ်ဧကကရာလို့လည်းခေါ်တယ်ဧကကတိအကကအာယုအာယုတစ်ခုထဲမှာကပ်နေတဲ့သဘောမျိုးကဒါတမာရီခေါ်တယ် တဏှာတိုင်းတဏှာလုံးကပ်ပေါ့မျက်နှာနာတိုင်းနှစ်နာလုံးကပ်ပေါ့တရလုံးကပ်တပတ်လုံးကပ်အဲ့ကြတော့ဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့တို့တွေအသိဉာဏ်တွေဖြစ်လာတယ်အဲ့ကြဝိပဿနာရှုပို့ပြီးတော့တိုးတက်မှုရှိတယ်ပေါ့နောက်တစ်ခုမမိတ်မြန်လဲဆိုဒီလောကုတ္တရာတရားဒီမညာဖုံညာတရားတွေဟာနော်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အားသာလင်ရနိုင်တယ်အသိဉာဏ်မရှိဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်များသာရနိုင်တယ်ဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ကမရနိုင်ဘူး ဉာဏ်ဆိုဝိပဿနာဉာဏ်นี่အစင်စင်ပြတ်သွားတယ်တရားထုတ်ရင်နော်ဒါတွေလည်းဘုန်းကြီးပြောပါမယ်နော်တမာရီပရမတတိဆွဲမြတ်သွားတတိဆွဲမြတ်တမာရီရတယ်တမာရီရသွားရင်ဒီဝိပဿနာဉာဏ်นี่အစင်စင်ပြောင်းအားထုတ်ဟာဝိပဿနာဉာဏ်นี่ရှိတယ်ပြီးတော့မှမဉဏ်ဖုံဉာဏ်အစင်စင်ဝင်ဖြစ်သွားဒါမျိုးအားထုတ်တမာရီတတိမဆွဲရင်တတိမမြဲရင်တမာရီမဖြစ်တမာရီမဖြစ်ရင်နောက်ကဝိပဿနာဉာဏ်นี่မဖြစ်ပါဘူးဗျာဒါကြောင့်မို့ဒါ လောကြည့်စရာမလိုအဲ့ဒီ၈မျိုးခုနှစ်မျိုးပေါ့လေရှင်လူတော်ရှင်မြတ်ကြီးကရှင်သာရိပုတ္တအဆုံးမရပြီးတော့စဉ်းစားကြံစည်နေတယ်နော်မြတ်စွာဘုရားကတဏှာနော်ဗုဒ္ဓတဏှာဗုဒ္ဓအဲ့အချိန်မှာ तू ရှင်မြတ်ကြီးကြံစည်နေတာသိတော့ရှင်မြတ်ကြီးသတင်းသုံးတဲ့ပါစီနဝန္တတော်တော်ဝါတော်ကြီးကိုဒီဟိုကဘိညာဉ်နဲ့ကြွလာ ရှင်နုလို့တော်ရှိတဲ့ရောက် ခင်းထားတဲ့နေရာထိုင်ပြီးတော့ဘုရားဆက်မိန်အနုရုဒ္ဓတဲ့ယောက်ျားများတွေအကျံအကျံစီခုနှစ်ပါးသင်ကြံစီတာကောင်းလာတယ်အင်မတန်ကောင်းတယ်နောက်တစ်ခုကြံပါဦးနဲ့နောက်တစ်ခုတွေးပါအောင်စဉ်းစားပါအောင်အဲ့ဒါတော့ဘာလဲဆိုဒီလောကုတ္တရာတရားဒီမညာဖွညာလောကုတ္တရာတရားတွေဟာချက်ထွင်မှုကင်းရနော်တဏှာဒိဋ္ဌိမှာညာနိဗ္ဗာန်နဲ့မွေ့လျော်ချက်ထွင်မှုကင်းရနိဗ္ဗာန်ကိုမွေ့လျော်တာသူမွေ့လျော်တဲ့ပုံကုံများသာရနိုင်မှု တဏှာဒိဋ္ဌိမာနတဏှာဒိဋ္ဌိမာနကင်းတဲ့နိဗ္ဗာန်မမွေ့လျော်တဲ့ပုဂ္ဂိုလ်ကမရနိုင်ဘူးဒါကိုဆက်မိတာနော်ဆိုလိုတာကတော့ဒီတဏှာဒိဋ္ဌိတဏှာမာနဒိဋ္ဌိတွေကင်းအောင်ကျင့်နိုင်တဲ့ပုဂ္ဂိုလ်ကင်းသွားမှကျင့်နော်ဒါကြတော့ဘုန်းကြီးတို့ဒီနေတမမနေတော်မတိနာမေတော်အတ္တဆိုအတူတူပဲတခါလေးလေးဘုရားကတဏှာဒိဋ္ဌိမာနကင်းအောင်ကျင့်ရမယ်တခါရဘုရားကအနိစ္စဒုက္ခအနတ္တမြင်အောင်ကျင့်ရမယ်ဒီလိုဟောတာရှိတယ် အဲ့ဒါတွေအတူတူပဲဗျတခါကြဘုရားကဒီဟာတွေကိုနေဇဒုက္ခနာတာကိုလည်းရှုရမယ်ပြီးတော့တဏှာဒိဋ္ဌိမာနကင်းအောင်လည်းရှုရမယ်တခါကြဘုရားပါမင်းလည်းအနေဇဒုက္ခမြောင်အနေဇဒုက္ခမြောင်ရှုပြီးတော့တဏှာဒိဋ္ဌိမာနကွာအောင်ရှုဒီလိုလည်းမိန့်တာရှိတယ်အဲ့ဒီနှစ်ခုကတော့အတူတူပဲဆိုပြီးတော့တောက်တုံရအဖွင့်မှာမိန့်ထားဘယ်လိုလဲဆိုတော့အဲ့တော့မာနအနေဆမြင်မာနကွာတော့ဗျာ မမြဲတာတိသွားမာနလိုလိုကွာသွားတာဒါမျိုးမှတ်တော့ဒုက္ခမြင်တဏှာကွာတော့ဗောခန္ဓာကိုယ်ရဲ့ဒုက္ခမြင်သွားရင်တော့ဒီခန္ဓာကိုယ်ဘယ်နှစ်သက်တော့မလဲတဏှာလိုလိုကွာသွားတာအနတ္တမြင်ဒိဋ္ဌိကွာတော့ယုံနာတဘာဝတွေမြင်သွားလို့ရှိရင်ဒိဋ္ဌိလိုလိုကွာသွားဒါကိုပြောတယ်ဒါကြောင့်မို့တဏှာဒိဋ္ဌိမာနကင်းအောင်ကျင့်တာနဲ့အနေဆဒုက္ခအနတ္တမြင်အောင်ကျင့်တာအတူတူပဲအဲ့ဒီအနေဖရာက ဘာဆက်မိန်လဲဆိုအဲ့ဒီအကြံရှင်မျိုးကြံသင်ဆက်ပြလဲပြီးကြံစီစိတ်ကူးပါမယ်တဲ့အဲ့ဒီရှင်မျိုးဒီရှိပါတော့ယောက်ျားမြတ်တွေအကြံစီကိုကြံစီတဲ့ခါတဲ့သင်ဟာတဲ့ပရမဏဒုတိယတတိယသရုပ်ဒဇာနကိုအလိုရှိတိုင်းဝင်စားနိုင်နိုင်မယ်အဲ့ဒီဇာန်တွေကိုလိုရှိတိုင်းဝင်စားနိုင်တဲ့ခါကျတော့ဒီပန္နုသင်္ကန်းတို့ဆွမ်းခံဖုံးပြီးတဲ့ဆွမ်းတို့သစ်ပင်နေတဲ့သစ်ပင်ဆိုတဲ့ကြောင်းတို့ မြက်ခင်းဆိုအေယာနေရာတို့နော်နွားကျင်ငယ်နဲ့စိမ့်ထုံထားတဲ့ဇိဝိရှိကဖန်ကားဈေးတွေဟာဒီတင့်အတွက်ရောင်ရဲနိုင်မယ်မွေ့လျော်နိုင်နိုင်မယ်တဲ့အဲ့ဒီလိုရောင်ရဲမွေ့လျော်နိုင်ပြီးတော့နိဗ္ဗာန်သို့သက်ဝင်တဲ့စိတ်သက်ဝင်ခြင်းအလုံးကထင်မြင်လာလိမ့်မယ်ဒါဆက်ဟောတော့အဲ့ရနေမြတ်စွာဘုရားတို့လိုတာတဲ့သင်ကဒီလာမဲ့ဝါရင်၃လပါလို့ဒီပါစီနာဟွန်တာ တော့မှာပဲဆက်ပြီးအထုတ်ပါမိန်သွားပြီးတော့မြတ်စွာဘုရားသူ့နေရာကိုခုနဆောင်းမင်းချင်းတကုန်းနဲ့ပြန်သွားပြီးတော့ရဟန်းတော်များကိုခုနမဟာပိသဝိတေပေါ့အဲဒီကျဲကိုဆက်ဟောတယ်ရှင်တို့တို့ကလည်းဒီပါစီနာဝန္တာတော်မှာပဲဟွာဆိုဆက်လက်တရားထုတ်တော့မကြမီမှာရဟန္တာဖြစ်သွားတယ်ဒါတော့ဒီတုတ်ကဘာပြောချင်တာလဲဆိုဒီတရားကရှင်နုရုဒ္ဒရာနာဖြစ်တဲ့တရားပဲဒါကတော့ဘုန်းကြီးတို့ဒီ ရှင်နုရောဓနဲ့ပတ်သက်ပြီးဘုန်းကြီးပြောချင်တာကတော့ဗာလဲဆိုတော့ရှင်နုရောဓဆရာအရှင်မြတ်ကြီးလို့တကယ်ဆိုဒါပါမီလူရှိတဲ့ပုဂ္ဂိုလ်ဒိဗ္ဗစကုပင်ရှင်ရတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပဲကြည်လိုက်လေသူတို့ဒီဥဒိစာတွေကဝင်သေးတာဘုန်းကြီးတို့တာမန်ပုဂ္ဂိုလ်မျိုးဆိုတော့ပြောစရာမလိုဥဒိစာတွေလည်းဖြစ်တာပဲသူကမာနတွေလည်းဖြစ်နေတာကုတ်ကုတ်စာတွေလည်းဖြစ်နေတာနိဝရဏတရားတွေမှာတော့ဒီမှာတော့ရှင်နုရောဓဖြစ်နေတာဥဒိစာနဲ့ကုတ်ကုတ်စာနိဝရဏတရားဖြစ်နေတဲ့အကြောင်းပဲဒါကိုရှင်သာရိပုတ္တရာထောက်ပြသွားတယ် ဒါကြောင့်ဘုန်းကြီးတို့ကကိုယ်မှာဖြစ်နေတဲ့နိဝရဏတွေလည်းသိအောင်လုပ်ရမယ်သိပြီးတော့ကျင့်ရမှာပေါ့နော်အဲတော့ခုနကဒီနိဝရဏနဲ့ပတ်သက်ပြီးတော့ဒီလောက်ပဲပြောမယ်နော်အဲဘုန်းကြီးတို့ဒီနိဝရဏကိုရှုမှတ်နေနိဝရဏတွေကိုကင်းသွားရှုမှတ်ရမယ်မှတ်စေအောင်နဲ့ကတ်သွားမယ်နိဝရဏတွေကင်းကွာသွားပြီဆိုရင်ဘာဖြစ်လာလဲဆိုတော့စိတ်ကနိဝရဏကလည်းစိတ်ကကြည်လင်းတာတန့်ရှင်းလာတယ်ဒါကိုစိတ်တော်ဝိတ္တုဖြစ်တယ်လို့ပြောတာ နော်နိဝရဏတွေကင်းပါသွားပြီနိဝရဏတွေမဝင်တော့ဘူးဘာဖြစ်လာလဲစိတ်တဝိသုဒ္ဓိဖြစ်တော့တရားအထုတ်တဲ့အခါကျအဲ့လိုစိတ်တဝိသုဒ္ဓိနိဝရဏကင်းကွာအထုတ်ရတယ်အဲ့ကြမှာဘုန်းကြီးတို့ကအသိဉာဏ်နဲ့ဖြစ်နိုင်တယ်နော်နိဝရဏကင်းကွာသွားရင်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကျခဏိကတမာရီပေါ့ခဏိကတမာရီဖြစ်လာတယ်ဇံပိုင်းမှာကျင့်တဲ့ပုဂ္ဂိုလ်များကြနိဝရဏကင်းကွာအောင်ရှုနိုင်လို့ရင်ဘာတွေဖြစ်လာနိုင်လဲဆိုတော့ ဥပ္ပစာရတမာရီအပ္ပနာတမာရီပေါ့ဇံတမာရီတွေဖြစ်လာတယ်အဲ့ဒီကနေတဆင့်တက်ပြီးတော့ဝိပဿနာဆက်ရှုရဝိပဿနာရှုတဲ့အခါကျတော့ဘုန်းကြီးတို့ဒီမှာဘာတွေလိုးလာလဲဆိုခါရင်ပြောနေကြတဲ့အတိုင်းပေါ့ဗျာရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုရမယ်ရုပ်တဘာဝတွေနာမ်တဘာဝတွေမြင်အောင်တဘာဝလက္ခဏာမြင်အောင်ရှုပေါ့ဒါဒုကျုံအနေနဲ့ပြောကြအောင်ဝိပဿနာရှုရုပ်ဆိုရုပ်တဘာဝမြင်အောင်ရှုနာမ်ဆိုနာမ်တဘာဝမြင်အောင်ရှုနော်အဲ့လိုရှုဟာ ပြီးတဲ့အခါကျဒီသဘာဝနှစ်မျိုးပေါ့ရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုကြောင်းကျိုးသဘာဝမြင်အောင်ရှုစဆချင်းတော့ရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုရတော့ဗျာနောက်ပိုင်းတမာတိလေးရလာရင်ဒီကမ္မဋ္ဌာန်းဆရာနေကြောင်းကျိုးသဘာဝမြင်အောင်ရှုမှတ်တဲ့နည်းလေးတွေပြောပြပါလိမ့်မယ်အဲဒီတိုင်းမှာဘုန်းကြီးတို့ဆက်ရှုအောင်ကြောင်းကျိုးသဘာဝလေးတွေ ရုပ်တဝါနံတဝါမြင်အောင်ရှုနိုင်ရင်ရုပ်တဝါနံတဝါတွေကိုဉာဏ်နဲ့မှထင်ရှားသိလာရင်ဝိပဿနာဉာဏ်အနေနဲ့ပြောရင်တော့နာမရူပပရိစေတဉာဏ်နော်ဒီဝိပဿနာဉာဏ်လေးနည်းနည်းပြောခြင်းတော့ဒါကိုပြောနေအဲ့ဒီဝိပဿနာဉာဏ်ကြီးကဖြစ်အောင်ရှုမှတ်နိုင်ရမယ်ဝိပဿနာဉာဏ်ကြီးဖြစ်အောင်မရှုမှတ်နိုင်လို့ရဘုန်းကြီးတို့ဘာညာမှမဖြစ်ဘူးဘာသိညာမှမဖြစ်ဘူးဒါကိုရေးကြည့်တယ်နော်ဒါလေးခဏခဏမတ်စုလေးလည်းရင်းနှီးကတော့ပြောတာပေါ့အခုမတ်စုလေးဘုန်းကြီး ပြန်ကြည့်ပြီးပြောမယ်နိဗ္ဗာန်သို့သွားလမ်းစဉ်ဆိုပြီးတော့ဘုန်းကြီးတို့အဲဒီရင်တုန်းကတော့ဒီစာရွက်တွေပေးထားပေါ့အဲ့မှာတော့ပါဠိလိုတွေပဲပေးထားပါပြီးလို့လဲဆိုသူကရှင်းလင်းစရာတွေအများကြီးရှိနေလို့ရုပ်တဘာဝပထမဆုံးကဘုန်းကြီးတို့ရှုမှတ်မှာပါလေရုပ်တဘာဝနာမ်တဘာဝမြောင်ရှုရုပ်ဆိုရုပ်တဘာဝနာမ်ဆိုနာမ်တဘာဝဒီလိုမြောင်ရှုရရှုရင်းရှုရင်းနဲ့ရုပ်ကတခြားနာမ်ကတခြားသူကသူကိုယ်ကိုယ်ပြပြသိလာနိုင်မယ် ဥပမာပေးတာတော့ဘုန်းကြီးတို့လည်းမမြင်ဘူးအောင်ဒီစာရဲပါတဲ့အတိုင်းပြောရတာကြောင်မြဲရွဲပထမတဲ့အဲ့ဒီဥမာပေးတာရုပ်တဘာဝနာမ်တဘာဝမြင်တဲ့ပုံကောများကြောင်မြဲရွဲပထမတော့စိမ့်ကြောင်ကြောင်နဲ့ကြောက်လို့ဆိုပါတယ်အဲ့ဒီကြောက်မှာအပေါက်ကလေးဖောက်ပြီးတော့ကျိုးလေးတတ်ထားတယ်ပေါ့နော်ကျိုးလေးတတ်ထားတဲ့အခါကျတော့ဒီမျက်စိကောင်းကောင်းနဲ့ကြည်လိုက်ရင်ကြောင်ကြောက်ကလည်း အစိမ်းစိမ်းကြောင်ကြောင်ဆိုတော့ဒီအကျိုးလေးကလည်းဒီအစိမ်းရောင်လေးတတ်ထားမယ်ဆိုရင်မျက်စိကောင်းတဲ့ပုံကမှဟောဒါကြောက်ကတခြားကြောက်ကျိုးကတခြားဒီတွေကွဲကွဲပြားပြားမြင်ရတယ်လို့ပဲအာယုံကိုဒီရှုမှတ်သမျှပေါ်သမျှအာယုံတတိဆိုင်ပြီးတတိကပ်ပြီးရှုလိုက်လို့ရှိရင်နော်အဲ့ဒီမှာယုတ်ကတခြားတိတဲ့အာယုံကိုတိတဲ့တခြားဒီလိုရှင်းရှင်းလင်းလင်းညာတဲ့သဘောပေါက်လာတယ် ရုပ်ဆိုရုပ်တဘာဝဆိုခုနများသောအားဖြင့်တော့ဇံပိုင်းမဟုတ်တဲ့ပုဂ္ဂိုလ်တော့ဓာတ်ကြီးလေးပါးရဲ့တဘာဝတွေရှုရတော့ဗောဗျာဒီဓာတ်တဘာဝတွေမြင်အောင်ကြည့်ရဒါရုပ်တဘာဝတော့ခန္ဓာကိုယ်ကြီးမှာဓာတ်ကြီးလေးပါးလည်းဘာမှမရှိပါလားဒီလိုမြင်ပါတယ်ဒါကိုသိနေတဲ့စိတ်ကနာမ်ပေါ့ခံစားနေရလဲနာမ်ပဲမှတ်သားနေတာလဲနာမ်ပဲဒီအာယုံပေါ်ရောက်တော့ကြောင်းကြဆိုင်ပေးတာတွန်းအားပေးတာလို့ဒါတွေလဲနာမ်တရားတွေပဲအဲ့လိုကွယ်ကွယ်ပြပြသိလာလိမ့်မယ် ခုနကြောင်မြရွဲကိုအပေါက်ဖောက်ပြီးတော့ကြိုးလေးနဲ့ဟုတ်လားတက်တက်ပြီးတော့လဲဆွဲတိုင်းကြိုးအပ်တတ်တဲ့ကြောင်မြရွဲတတ်တတ်ကွဲကွဲပြားပြားမြင်နိုင်တယ်လို့ကိုယ့်ရဲ့အသိဉာဏ်ထဲမှာရုပ်တဘာဝတတ္တနံတဘာဝတတ္တဆိုရှင်းရှင်းလင်းလင်းမြင်ပါတယ်တဲ့အဲ့ဒါကိုနာမရူပပရိစ္ဆေဒညာပဲတရားတွင်ဒီညာကစဖြစ်ပါတယ်ဒုတိယအဲ့လိုနဲ့ဆက်ရှုမှန်ရှုမှန်ရှုမှန်နဲ့ဘာဖြစ်လာမလဲကြောင်းကျိုးတည်တဲ့ညာမျိုးမှတ်ခံရတယ် နော်ဘုန်းကြီးတို့သွားတဲ့အခါသူသဖြင့်ဣရိယာပုတ်တွေမှတ်ခိုင်းတဲ့အခါမှာဒါတွေစပြီးသင်ပါဝင်လေထွက်တွေဆိုရင်တခါတည်းဘုန်းကြီးတို့သင်တတ်ပါဘယ်လိုသင်လဲဆိုရှူကျင်တဲ့စိတ်တွေသိပြီးရှူကြည့်လိုက်ပေါ့ဒီလိုရှူကြည့်လိုက်ရှူကျင်တဲ့စိတ်ကအကြောင်းရှူတာအကျိုးပေါ့ဒါမျိုးလေးရှူထုတ်ကျင်တဲ့စိတ်ကတော့မနိုင်ဘူးမမိဘူးပေါ့အဲ့လိုအကြောင်းကျိုးလေးသွားတယ်သွားကျင်တဲ့စိတ်အရင်ဖြစ်တယ်ဒီသွားကျင်တဲ့စိတ်လေးအရင်သိအောင်ရင်မှ သိပြီးမှအမြဲခြေလမ်းကြီးတွန်းသွားတယ်အကြောင်းအကျိုးပေါ့သွားခြင်းနဲ့စိတ်ကအကြောင်းဒီတွန်းပေးလိုက်တဲ့ခံပေးလိုက်တဲ့ခြေတော်ကြီးအကျိုးပေါ့နော်တခါအဲ့ဒီရောက်ရက်တွန်းသွားတဲ့ကစိတ်ကနောက်ကလိုက်ပြီးပြန်တယ်အဲ့လိုအကြောင်းကျိုးအကြောင်းကျိုးအကုန်လုံးမြင်အောင်ရှုရတယ်သွားတာပဲရပ်တာပဲရပ်တာလည်းကြည်လိုက်လေရပ်ချင်တဲ့စိတ်ရှင်ပေါ်မှာရပ်တယ်ထိုင်တာလည်းထိုင်ချင်တဲ့စိတ်ရှင်ပေါ်တယ်အဲ့ဒါလေးတွေလိုက်ကြည့်ရတော့ပေါ့အိတ်တာပဲဖြစ်ဖြစ် ဘာပဲဖြစ်ဖြစ်စားတာပဲဖြစ်ပေါ့ပေါ့အကုန်လုံးပေါ့ဣရိယာပုတ်၄ပါးလုံးကဘာစဖြစ်လဲမြေစိတ်ကြောင့်စဖြစ်စိတ်ကြောင့်ဖြစ်တာစိတ်ကြောင့်ဖြစ်တော့တတိညာနဲ့တတိနဲ့ညာနဲ့စောင့်ကြည့်နေတမာရီအကောင်လာရင်တော့ပိုထင်ရှားတော့ပိုသိလာတော့နော်ဟောအကြောင်းရှိလို့ကြိုဖြစ်လာတာပဲဒီလိုသဘောပေါက်လာရုပ်နဲ့နာနေရတော့ဘယ်ဟာအကြောင်းဘယ်ဟာကြိုတော့တတ်တတ်မှတ်မှတ်တော့မရှိဘူးဗျာမျိုးစုံဖြစ်နေဒီကလေးယောဂအကြောင်းဒီကလေး အာနာငါအကျိုးတခါကြတော့နာငါအကြောင်းတခါတလေယောဂအကျိုးဒါမျိုးတွေမျိုးစုံဖြစ်တော့ခုဘုန်းကြီးတာမယ်နားထောင်ဘုန်းကြီးကိုယ့်အတန်နဲ့ကိုအာယုံပြုပြီးဘုန်းကြီးတင်ရင်လို့တင်တယ်ဟောခြင်းလို့ဟောတယ်ဟောခြင်းနဲ့စိတ်ကအကြောင်းပဲအတန်နေထွက်လာဒါအကျိုးပေါ့ဒီအတန်နေနားထောင်ပြီးဟောငါဒီဓမ္မသင်္นานသင်သားတွေဗာတရားတွေသင်ပေးနေပါလေတချို့အတန်ကအကြောင်းဖြစ်တာအတန်ကရုပ်ပဲနောက်ကသိတဲ့စိတ်တွေကကျိုးပဲပထမတော့ကတော့စိတ်ကအကြောင်း နော်ဟောခြင်းတဲ့စိတ်ကအကြောင်းပြောခြင်းတဲ့စိတ်ကအကြောင်းထွက်လာတဲ့တဏှာအကျိုးအဲဒီလိုပဲအရာအလုံးအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးအကုန်မြင်အောင်ဘုန်းကြီးတို့ကမ္ဘာတန်းဆရာတွေသင်ပေးရတယ်ယောဂီတွေကလည်းဒီခိုင်းတဲ့အတိုင်းပေါ့စနေကြအထုံးမယ်ဆိုကြောင်းကျိုးတဘာဝတွေမြင်ပါတယ်ဗျအဲလိုကြောင်းကျိုးတဘာဝတွေမြင်သွားလို့ရင်အော်ဒီသွားနေတာလာနေတာတွေထိုင်းနေတာရနေတာတွေဟိုပုံကုတ်ဆိုတာလည်းမရှိဘူးကြောင်းကျိုးတဘာဝတွေဆက်ဆက်ဖြစ်နေတာပါပဲ ဒီလိုသဘောပေါက်နားလည်သွားတယ်အဲ့လိုသဘောပေါက်နားလည်သွားလို့ရှိရင်ခုနကဒါပစ္စယပရိကညာအကြောင်းကျိုးသိတဲ့ညာလို့ခေါ်တယ်နောက်တစ်ခုအရာနဲ့ဆက်အထုတ်မယ်တမ္ပတနာညာဆိုတာကဘာလဲဆိုတော့အနေစာဒုက္ခအနတ္တကိုသိတဲ့ညာပဲဒုတိယပိုင်းမှာဘုန်းကြီးတို့တဘာဝပရမဟိုဒါကြောင့်မို့တရားထုတ်တဲ့ကမှာတဘာဝလက္ခဏာကိုမြင်အောင်ရှုဆိုအဲ့ဒါကိုပြောတယ် ဘာဝလက္ခဏာမြောင်ရှုရပါတယ်ပရမယုတ်တဘာဝနာန်တဘာဝယုတ်တဘာဝနာန်တဘာဝမြောင်ရှုနေနာမတွေကပရိစီတာညာဖြစ်မှာပဲကြောင်းယုတ်တဘာဝမြောင်ရှုနေပစ္စယပရိကညာဒုတိယညာဖြစ်မှာပဲတတိယကြတော့တမ္ပတာမညာလက္ခဏာမြောင်ကြည့်ရမယ်ဒီကြောင်းကျုပ်ဆက်ဆက်ဖြစ်တဲ့ယုတ်နံတွေရဲ့အနေစာဒုက္ခအနတ္တသိအောင်ရှုရမယ်ဒါပြောတာဗျာဒါကရဏပြောရတယ်နော်ဒါဟုတ်သိဖို့အရေးကြီးတယ် သိတဲ့အခါမှာဒီတမ္ပန္နဉာဏ်နဲ့ပတ်သက်အဲ့လိုသုံးခုပြောတယ်ပေါ့လေပထမဆုံးတမ္ပန္နဉာဏ်နဲ့ပတ်သက်ပြီးတော့အနေဆတစ်ခုပဲဒါပြောထားတယ်တမ္ပန္နဉာဏ်မှာအနေဆကိုသိရမယ်အနေဆလက္ခဏာကိုသိရမယ်အနေဆနုပဒနာဉာဏ်ကိုသိရမယ်ဒီလိုဖွင့်ထားတယ်အနေဆဆိုတာဘာပြောရလဲဆိုမမြဲတဲ့သဘောပြောတာမမြဲတဲ့သဘောဆိုတာဘာလဲဆိုဒီခန္ဓာ၅ပါးယုံ nant တရားတွေကြည်လေဝေဒနာပဲကြည်ကြည်ရုပ်ပဲကြည်ကြည် စိတ်ပဲကြည်ကြည်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုဖြစ်နေတာဒါကြောင့်မို့ဒီခန္ဓာ၅ပါးယုံ nant တရားတွေဟာအမြဲမပြတ်နော်ဖြစ်ပေါ်လဲပြောက်လဲပြောက်ပေါ်လဲပြောက်လဲပေါ်လဲပြောက်လဲဖြစ်နေတဲ့အတွက်ဒါအနိစ္စပဲအဲ့လိုမြင်အောင်ရှုရနော်နောက်တစ်ခုအနိစ္စကိုလည်းသိရမယ်ဆိုမြောက်ရှုရမယ်ပြောနောက်တစ်ခုကတော့အနိစ္စလက္ခဏာကိုလည်းသိရမယ်သိမြောင်ရှုရမယ်ပြောတော့ နေဆလက္ခဏာဆိုတာကတော့မမြဲတဲ့အမှတ်သားကိုပြောတာပါမမြဲမြဲတဲ့အမှတ်သားဆိုတာဘာလဲဆိုဒီအရာတွေကငကူကမရှိဘူးဗျအကြောင်းတိုက်ဆိုင်လာလို့ဖြစ်ပေါ်လာတာဟောသွားရင်လည်းစိတ်ကြောင့်သွားတဲ့စိတ်စားရင်လည်းကြက်စားတဲ့စိတ်ဒါမျိုးအကြောင်းတိုက်ဆိုင်လာလို့ဖြစ်လာဘုခုဘုန်းကြီးအတားမဲ့နားထောင်ကြည့်ပါကိုကနားကလည်းကောင်းလို့ဘုန်းကြီးတန်ကလည်းရှိလို့ဒီနှစ်ခုပေါင်းစုံပြီးတော့ဒီတရားတန်တွေတရားစကားတွေဖြစ်လာတာ ကိုနားနဲ့ဒီအတန်ကအကြောင်းပဲနော်ญาติစိတ်ကအကျိုးပဲဟောဒါလေးကအကြောင်းဒီနားကလည်းမရှိဘူးအတန်ကလည်းမရှိဘူးဘယ်လို့မှญาติစိတ်မဖြစ်ဘူးဒါတော့မူလကမရှိဘူးအကြောင်းတိုက်ဆိုင်လာတဲ့ကမှဖြစ်ပေါ်လာအဲ့ဒါတွေကလည်းဖြစ်ပေါ်ပြီးပျောက်သွားတဲ့သဘောမျိုးပဲပေါ်ပြီးမပြောင်းမပြတ်ပဲနဲ့တီးနေတဲ့အရာဆိုမရှိဘူးဗျအဲ့ဒါကိုပြောတယ်မပြောင်းမပြတ်ပဲနဲ့တီးတဲ့အရာတော့နိဗ္ဗာန်နဲ့ ပညာပေါ့ဗျာအမိပညာပေါ့သူတို့ကတော့ဒီစုံတရားတော့အကြောင်းတိုက်ဆိုင်လာလို့ဖြစ်ပေါ်တာမဟုတ်ဘူးဗျာငါကလည်းအမြဲရှိနေတဲ့တရားတွေပဲကျန်တဲ့ခန္ဓာ၅ပါးယုံနာတရားတွေကတော့အကုန်လုံးအကြောင်းတိုက်ဆိုင်လာပေါ်လာမယ်ပေါ်လာပြီးပျောက်သွားမယ်ဒါကိုသိအောင်ရှုရတယ်ဒါကိုအိဋ္ဌလက္ခဏာလို့ပြောပါအိဋ္ဌသဘောမမြဲတဲ့အမှတ်သားဆိုတာအဲ့ဒါကိုပြောတယ်နောက်အိဋ္ဌနုပဒနာဉာဏ်ဖြစ်အောင်လည်းရှုရမယ်ဒီ ရုပ်တရားနံတရားတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်မမြဲတဲ့သဘောတွေကိုကိုယ်ပိုင်ဉာဏ်နဲ့သိမြောင်ရှုတာကိုနေတာအိသနုပဒနာဉာဏ်ခုဘုန်းကြီးပြောလို့သိတာမျိုးမဟုတ်ဘူးเนาะရှုမှိုင်ရှုမှိုင်နဲ့ကိုယ်တိုင်ဉာဏ်နဲ့သိရဒါတမ္မန္တဉာဏ်လို့ခေါ်တယ်အဲ့လိုတမ္မန္တဉာဏ်ဖြစ်အောင်လဲမှတ်ရတယ်တမ္မန္တဉာဏ်ကောအောင်ပြောရင်တော့သူကမေဂိယတုတ်တို့ကြတော့အနေဆာမြင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်ဒီလိုဟောထားတယ်ဒါပေမဲ့ဘုန်းကြီးတို့ကဒီဘက်မှာတော့ ဒီကိုယ့်ရဲ့ဉာဏ်အားပေါ်မှာလည်းမူတည်တယ်ကိုမြင်မမြင်ပေါ့ဒါတော့ဘုရားကလည်းဟောမှာပဲမေဂိယကိုသူ့ဉာဏ်နဲ့ပတ်သက်သူတို့ကတော့ထက်မြက်တဲ့ပုဂ္ဂိုလ်ဆိုတော့မေဂိယအနေစာမြင်ဒုက္ခလည်းမြင်တယ်နတ်တယ်ဘုန်းကြီးတို့တွေကြတော့ဒါမြင်မမြင်ကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်ဘုန်းကြီးတို့ကတော့ဘာတိုက်တွန်းရလဲဆိုတော့အနေစာကြုံနဲ့အနေစာပဲမြင်တယ်ဆိုရင်ဒုက္ခလည်းရှုဖို့လိုတယ်ဒုက္ခမြင်အောင်အနတ္တလည်းမြင်အောင်ရှုဖို့လိုတယ် အဲ့ဒီလိုဒိဋ္ဌိကိုဒုက္ခကိုအနတ္တကို မြင်မှသမ္ပန္နဉာဏ်ခေါ်တယ်။အိဋ္ဌိလောက်တည်းမြင်တယ်ဒုက္ခမမြင်ဘူးအနတ္တမမြင်ဘူးဆိုသမ္ပန္နဉာဏ်လို့ပြောလို့မရသေးဘူး။သမ္ပန္နဉာဏ်ဆိုတာကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတရားတွေကိုအိဋ္ဌိဒုက္ခအနတ္တသုံးမျိုးလို့မြင်မှသမ္ပန္နဉာဏ်လို့ခေါ်တယ်နော်။6နာရီထိုးပြီးသွားပြီဒီနေ့ဒီလောက်နဲ့တောင်းမယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းတိုင်းနာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။